ဒီနေ့ပဋိစ္စသမုပ္ပါတရားတော်လေ့လာမယ်ကံကံရဲ့အကျိုးအကြောင်းလည်းပဲသိပြီးပြီးတော့သုတေနဲ့ပဋိတန်တွေလို့ဆိုရက်တဘဝမှာသေဖို့နောက်ဘဝဖြစ်ဖို့ဒါလည်းသိပြီအဲနောက်တစ်ခုသိဖို့ကောင်းတာကတော့ အခုဒီပဋိစ္စသမုပ္ပါတရားတော်ဆိုတာပဋိစ္စသမုပ္ပါတရားတော်ဆိုတာမြတ်စွာဘုရားဘုရားဖြစ်ခံနီးကပ်ပြီးတော့နှလုံးသွင်းနောက်တစ်ခါဘုရားဖြစ်ပြီးတဲ့ခါလည်းပဲထပ်ပြီးတော့အပြန်ပြန်လာလာနှလုံးသွင်းပြီးတော့45ဝါပါလုံး တတ္တဝါတွေကိုတရားဟောတော့လည်းပဲအကျိန်များစွာဒီပရိစ္ဆေသမုပ္ပါတရားကိုဟောတော်မူခဲ့ဒီပရိစ္ဆေသမုပ္ပါတရားဆိုတာဒီမြတ်စွာဘုရားကထွင်ရတဲ့တရားမဟုတ်ဘူးမြတ်စွာဘုရားကဖန်ဆင်းတဲ့သဘောမျိုးတရားမျိုးမဟုတ်ဘူးမြတ်စွာဘုရားတွေပွင့်သည်ဖြစ်စေမပွင့်သည်ဖြစ်စေဒီပဋိစ္စသမုပ္ပါသဘောတရားဆိုတာရှိနေတာ မြတ်စွာဘုရားပွင့်လာတဲ့ခါကျတော့မြတ်စွာဘုရားကိုရောတိုင်းဒါချိုးတွင်သိမြင်ပြီးတော့တတ္တဝါတွေကိုတဆင့်ဟောပြဒါမို့ဒီတရားဟာမြတ်စွာဘုရားကလောက်ရတဲ့တရားထုတ်လုပ်ရတဲ့တရားမျိုးမဟုတ်ဘူးသူ့ငကိုရှိနေတာကိုမြတ်စွာဘုရားကတွေ့ရှိတယ် discover ဖြစ်တယ်ပေါ့အဲဒီတရားတွေဟာဘုရားမြတ်စွာဘုရားတိုင်းဟောတဲ့တရားတွေဟာအတူတူကြီးပဲလို့ဒီလိုဆိုတယ်အဲတော့ မြတ်စွာဘုရားအခုဂေါရမမြတ်စွာဘုရားမတိုင်ခင်ဗာဖရားတော့နော်ကတ္တပဘုရားအဲကတ္တပဘုရားလက်ထက်ကလည်းကတ္တပမြတ်စွာဘုရားကဒါတွေအကုန်လုံးဟောခဲ့တာပဲဟောပြီးတဲ့နောက်ဘုရားပြိဋိဘံပြုသွားတယ်သူ့ရဲ့အဲတပိတာဝကတွေပြိဋိဘံပြုတယ်နောက်ဆုံးမြတ်အဲကတ္တပမြတ်စွာဘုရားရဲ့သာသနာတော်ကွယ်သွားတဲ့ခါကျတော့ဒီတရားတွေလည်းအကုန်ကွယ်သွားတယ်သိတယ်လို့မရှိတော့မြုပ်သွားတယ် အဲနှစ်ပေါင်းများစွာဒီတရားတွေဘယ်လိုမှမသိရအောင်နေပြီးတော့အခုကောရမမြတ်စွာဘုရားပွင့်တော်မူတဲ့အခါကျတော့ကောရမမြတ်စွာဘုရားကဒီတရားကိုအဲတွေ့ရှိတယ်အဲတွေ့ရှိပြီးတော့တခါထုတ်ဖော်ပြီးတော့ဟောတော်မူတယ်အဲဒါကြောင့်မို့တော့ပရိစ္ဆသမုပ္ပါတရားတို့နော်နောက်အနိစ္စဒုက္ခအနတ္တတရားတို့စသဖြင့်ဒီလိုတရားတွေဆိုတာဟာ ရားကလောက်ရတာမဟုတ်ဘူးသူငကိုရှိပြီးသားကိုပဲမြတ်စွာဘုရားကတွေ့ရှိပြီးတော့ဟောတော်မူတာအဲ့ဒီပရိစ္ဆသမုပ္ပါတရားဟာဗုဒ္ဓဘာသာမှာအရေးကြီးတဲ့တရားတော်တစ်ခုဒီပရိစ္ဆသမုပ္ပါတရားကဘာကို ပြောပြတာတော့ဘာကိုသင်ကြားတာတော့ဆိုတော့အကြောင်းအကျိုးဆက်သွယ်ပုံကိုသင်ပြတဲ့တရားပဲဒီတက်ရှိတ attva တွေနဲ့ပတ်သက်ပြီးတော့ ဖြစ်ပြနေတဲ့မျှတွေဟာအကြောင်းကင်းပြီးတော့ဖြစ်တာတခုမှမရှိဘူးအကြောင်းတခုသို့မဟုတ်အကြောင်းအများသူတိဖြင့်တော့အကြောင်းအများပေါ့လေအကြောင်းအမျိုးမျိုးကိုအမိပြုပြီးတော့ဒီတရားတွေဖြစ်ပေါ်ဒီတတ္တဝါတွေရုပ်တွေနာမ်တွေဖြစ်ပေါ်နေအဲ့ဒါကြောင့်မို့ဘာပဲဖြစ်ဖြစ်ဖြစ်သည်မြသဘောတရားတွေဟာအကြောင်းမကင်းဘူးအကြောင်းအကြောင်းကိုဆွဲမိပြီးတော့သာဖြစ်ရတယ်လို့ဒီလိုဟောပြတဲ့တရား အကြောင်းကိုဆွဲမိပြီးတော့ဖြစ်ပြန်တော့လဲပဲသာဝရဘုရားကဖန်ဆင်းလို့မြမကြီးကဖန်ဆင်းလို့ဆိုတဲ့ဒီလိုဖန်ဆင်းလို့ဖြစ်လာတဲ့တရားဖြစ်လာတာမျိုးမဟုတ်ဘူးဒီအကြောင်းကိုဆွဲမိပြီးတော့ဖြစ်လာတယ်ဆိုတော့သင်္ခါရတွေဟာအဝိဇ္ဇာကိုအကြောင်းပြုပြီးတော့ဖြစ်တယ်ဝိညာဉ်ကအဝိရသင်သင်္ခါရကိုအကြောင်းပြုပြီးတော့ဖြစ်တယ်လို့ဒီလိုအကြောင်းအကျိုးဆက်ဆက်ပြီးတော့ဟောတဲ့တရားကိုပဋိစ္စသမုပ္ပါတရားလို့ခေါ်တယ်အဲတော့ပဋိစ္စသမုပ္ပါတရားရဲ့အကျဉ်းချုပ်ကဘာလဲဆိုရင်ခုနပြောတဲ့နှစ်ချက်ပဲ အကြောင်းကင်းပြီးတော့ဖြစ်တာမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပြန်လဲဆိုတော့လည်းအဲ့ဒီအကြောင်းဟာဖန်ဆင်းတာမဟုတ်ဘူးထာဝရဘုရားတို့ပြင်မာတို့ကဖန်ဆင်းတာမဟုတ်ဘူးသူလောကသဘာဝအတိုင်းပဲဖြစ်ပေါ်လာတာအဲဒီလိုသင်ကြားတဲ့တရားကိုပဋိစ္စသမုပ္ပါတရားလို့ခေါ်တယ်ဒီဒီပဋိစ္စသမုပ္ပါတရားမျိုးကိုမြတ်စွာဘုရားရဲ့ဗုဒ္ဓဘာသာမှာပဲတွေ့နိုင်တယ်တခြားတခြား ဘာသာဒီမှာဒါမျိုးတွေ့ရဖို့အလွန်ခဲရမှာအဲဒီတော့ဗုဒ္ဓဘာသာဝင်တွေအနေနဲ့ပရိစ္ဆသမုပ္ပါတရားကိုတော်တော်လေးသိထားလိုက်တယ်ဒါပေမဲ့ပရိစ္ဆသမုပ္ပါကိုဒါပေမဲ့လို့ပရိစ္ဆသမုပ္ပါကိုပြည့်ပြည့်ဝဝနားလည်ဖို့ဆိုတာကတော့ လူဝတ်ကြောင်ဒါကဒကာမတွေအနေနဲ့မလွယ်ဘူးနော်အဲ့တော့နားလည်နိုင်ုံပဲဆိုတော့ဒါဒီနေ့ပြောပြရမယ်အသေးစိတ်လေ့လာပြီဆိုရင်တော့ဒီပရိသတ်သမုပ္ပါကဟိုအဘိဓမ္မာဆိုတာကိုနားလည်ထားမှာဒါဒီဒီပရိသတ်သမုပ္ပါကလည်းပဲပြည့်ပြည့်စုံစုံနားလည်ဒါမှမဟုတ်စိတ်မပြတ်ကြနဲ့အခုလောကမှာဗုဒ္ဓဘာသာအကြောင်းစာအုပ်တွေရေးနေတဲ့လူတွေလည်းပဲ ဒီလိုပဲအဘိဓမ္မာနားမလဲပဲလို့သူတို့ရေးနေကြတာပဲအဲအင်္ဂလိပ်လိုရေးတဲ့ထောက်တွေအများကြီးရှိတယ်ပိုက်ပြင်အဘိဓမ္မာနားမလဲပဲရေးကြတာတွေများတယ်အေးဒါကြောင့်မို့ဟိုအဘိဓမ္မာကတ်မထားပြီမယ်လို့အသင့်အတင့်နားလည်နိုင်လောက်နားလိုက်နားလည်နိုင်လောက်တဲ့နည်းနေတာပြောပြမှာပေါ့ဒါအသေးစိတ်သိကျင်တယ်ဆိုတော့ပထမဆုံးအဘိဓမ္မာကိုနားလည်ရတယ်ဟုတ်လားအဘိဓမ္မာ နားလည်ပြီးမှဟိုဒီဒီပရိစ္ဆာသမုပ္ပါကို အပြည့်အဝနားလည်နိုင်ဘာလို့ဆိုတော့ဒီတရားတွေကမြတ်စွာဘုရားတရားတွေဆိုတာကတခုပေါ်တခုတခုပေါ်တခုဒီလိုတိဆောက်ထားတာဖြစ်တော့အရင်အမြင့်ကိုကိုကမသိဘဲနဲ့အဖျားဟာသွားသိကျင်တယ်ဆိုဒါပဲနည်းနဲ့မှမဖြစ်နိုင်ဘူးတော့ကိုယ်ကဘာမှအဲစိတ်ပညာအခြေခံမရှိဘဲနဲ့ဟိုအထက်တန်းကျတဲ့စိတ်ပညာကိုကတက်ချင်ပါလေဆိုလို့မရဘူးအဲ့ဒါအဲ့ဒီအထက်တန်းကျတဲ့စိတ်ပညာတက်ချင်ရင်မင်းအောက်ကစ ပထမနှစ်ကစတင်အောင်မယ်ဟုတ်တယ်မဟုတ်လားအာကျွန်တော်ပြင်းတယ်မတင်ချင်ဘူးတတိယနှစ်ကစလိုက်ပြစီပြောလို့မရဘူးနော်အေးဒါကြောင့်မို့မြတ်စွာဘုရားတရားတော်မှာလည်းပဲဒီလိုပဲဟိုအခြေခံအချက်လက်ကလေးတွေရှိတော့ဒီအခြေခံအချက်ကလေးတွေသိထားမှအချက်အချက်တရားတော်တွေကိုလည်းသိတယ်အဲအခုတော့ဒီနေ့တော့ဟိုအတိုင်းပေါ့မှန်ပါခေါ်မလဲအကျမ်းအကျမ်းပြင်းနားလေယုံ ဒါပြောပြမှာအဲ့တော့ပဋိစ္စသမုပ္ပါတရားကိုမြတ်စွာဘုရားဟောတော်မူတယ်ဆိုတော့အမှန်တမ်းပြောရင်ဒီပဋိစ္စသမုပ္ပါတရားကိုဘုရားမဖြစ်ခင်ဘုရားဖြစ်ခံဤအချိန်မှာကပ်ပြီးတော့ဆင်ကျင်တယ်လို့ဘုရားလောင်းကဆင်ကျင်တော်မူတယ်လို့ဆိုတော့ဘုရားမဖြစ်ခင်တရားပဋိစ္စသမုပ္ပါတရားကိုသိမြင်ပြီးပြီနော်ဒါကတော့ဘုရားလောင်းဆိုတာကပါရမီတွေကို လေးပင်ချေနဲ့ကဘာတသိမ့်ဖြည့်ခဲ့တာဆိုတော့ဒီပါရမီတွေအလုံးပြည့်တဲ့ဘဝဒီဘဝရောက်လာပြီဆိုတော့ဒါလောက်ကတော့သိမှာပေါ့လေအဲ့တော့မြတ်စွာဘုရားဘုရားဖြစ်သူရောက်အောင်ကျင့်တာလေးနည်းနည်းနည်းနည်းပြန်ပြီးတော့ပြောပြမယ်မြတ်စွာဘုရားအလောင်းဟာအသက်ဘယ်လောက်မှ တောထွက်တယ်ဟမ်29နှစ်မှာတောထွက်တယ်29နှစ်တောထွက်ပြီးတော့တောထဲမှာအဲတရားကျင့်တာဘယ်နှစ်နှစ်တော့ 6နှစ်အဲ့ဒီ6နှစ်မှာလည်းပဲဒီများသောအားဖြင့်ကတော့6နှစ်နီးပါးပဲထားပါတော့အဲ့ဒီအချိန်ကြီးကတော့မြတ်စွာဘုရားလမ်းမှားကြီးကိုလိုက်နေတယ်ဒုက္ခရစရိယာကျင့်တယ်ဆိုတာကတို့ကတော့ဂုံယူပြီးတော့ပြောတယ်မဟုတ်လားနော်မြတ်စွာဘုရားဒုက္ခရစရိယာကျင့်တယ်ဒုက္ခရစရိယာကျင့်တယ်အဲ့ဒီဒုက္ခရစရိယာကျင့်တယ်ဆိုတဲ့အချိန်မှာမြတ်စွာဘုရားလမ်းမှားကြီးလိုက်နေတာဒါလမ်းမှန်မဟုတ်ဘူးနောက်မှလမ်းမှန်ညံမှာသင်ပေါ်လာပြီးတော့ လမ်းမှန်လိုက်ပြီးတော့ဖျားဖြစ်သွားတယ်နော်အဲ့တော့မြတ်စွာဘုရားဖျားဖြစ်တာဘယ်နေ့တော့အေးကဆုံလာပြီနေ့လို့ပြောတာပဲဟုတ်လားအဲ့တော့ကဆုံလာပြီနေ့ညနေမှာမြတ်စွာဘုရားဘောဓိဘောဓိပင်ချင်းကတ်ချင်းကတ်ပြီးတော့ဘောဓိပင်အောက်မှာတင်ပင်ခွေးပြီးတော့ထိုင်တယ်တင်ပင်ခွေးထိုင်ပြီးတော့ ဖယားမဖြစ်တမျှကာလပါလုံးကဒီတင်မြင်ခွေကိုမဖြစ်ဘူးဒီလိုအလွန်ဘာခေါ်လဲပြင်းထန်တဲ့နော်ဆွဲမြဲတဲ့အဋိဋ္ဌာန်နဲ့ထိုင်တော်မူတယ်အဲဒါဖယားကဖယားမဖြစ်တမျှတော့ဒီဒီတင်မြင်ခွေကိုမဖြစ်တော့ဘူးဆိုပြီးတော့ထိုင်တယ်ထိုင်ပြီးတော့တရားကျင့်တရားကျင့်တဲ့အခါမှာအာနာပါနဆိုတဲ့ဝင်သက်ထွက်တဲ့ကမ္မထံကိုကျင့်တယ်တမထကမ္မထံ အဲ့ဒီဝင်သက်ထွက်တဲ့ကမ္မထာကိုကျင့်လိုက်ကျင့်တဲ့အခါမှာအာဇံရတယ်နော်ပထမဇံဒုတိယဇံတတိယဇံသတုထဇံဆိုပြီးတော့ဇံတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတက်ပြီးတော့ရသွားတယ်အဲ့ဒီဇံက၄ပါးကနေပြီးတော့တခါတစ်ဆင့်တက်ပြီးတော့အားထုတ်လိုက်တဲ့အခါကျတော့အရူပဝဆရဇံဆိုတာရှိသေးတယ်အဲ့ဒါလည်း၄ပါးပဲနော်ခုနက ပထမပြောခဲ့တဲ့လေးပါးကရူပဝဆရဆံလို့ခေါ်တယ်အဲ့ဒီရူပဝဆရဆံလေးပါးရပြီးတဲ့နောက်တစ်ခါအထက်ပြက်လိုက်တဲ့ခါကျတော့အရူပဝဆရဆံလေးပါးရောက်တယ်အဲ့ဒီဟာရပြီးတဲ့နောက်တစ်ခါဆက်ပြီးတော့အားထုတ်တဲ့ခါကျတော့အဘိညာဉ်ဆိုတာရနော်အဘိညာဉ်ဆိုတာထူးခြားတဲ့အသိဉာဏ်လို့ဒီလိုအဓိပ္ပာယ်ရှိတယ် super normal power super normal knowledge အဲ့ဒီ အဘိညာဉ်ဆိုတာရတဲ့ခါကျအဘိညာဉ်ဆိုတာအမျိုးမျိုးရှိအမျိုးမျိုးရှိတဲ့အ내ကအခုညမှာညဆော်ဖျားကထိုင်ပြီးတော့တရားအားထုတ်လိုက်တဲ့ခါမှာညကို၃ပိုင်းပိုင်းလိုက်စမ်းပါနော်စပါတော့6နာရီကစတယ်ထားပါတော့၃ပိုင်းပိုင်းလိုက်ရင်6နာရီကနေပြီးတော့ဘယ်နှနာရီထိအောင်တစ်ပိုင်းဖြစ်မလဲ10နာရီထိအောင်တစ်ပိုင်းဖြစ်တခါနောက်နောက်အလယ်ပိုင်းကရော10နာရီ10နာရီကနေပြီးတော့2နာရီထိအောင်တတိယပိုင်း နှစ်နာရီကနေ6နာရီတရားအဲအဲ့ဒီ၃ပိုင်းမှတ်တာအဲ့ဒီ၃ပိုင်းမှာပထမအပိုင်းမှာခုနပြောတဲ့ဇန်ကြီးရတယ်ဇန်ရပြီးတော့အဘိညာဉ်အဘိညာဉ်တစ်မျိုးရအဲ့ဒီပထမဆုံးရတဲ့အဘိညာဉ်ကဘာလဲဆိုတော့ပုပ်ပေနိဝါဒအဘိညာဉ်လို့ခေါ်တယ်ပုပ်ပေနိဝါဒဆိုတာရှေးတုန်းကနေခဲ့ဘူးတဲ့ဆိုလိုတာတော့ရှေးတုန်းကဖြစ်ခဲ့ဘူးတဲ့ဘဝတွေကိုအကုန်လုံးပြန်ပြီးတော့မြင်နိုင်တဲ့ဉာဏ်မြတ်စွာဘုရားဒီဒီအရေးအတွက် မရှိတော့အောင်ဖြစ်ခဲ့တဲ့ဘဝတွေအတိတ်ဘဝတွေအဲ့ဒီအတိတ်ဘဝတွေကိုအကုန်လုံးပြန်ပြီးတော့သိနိုင်တယ်အောက်မိနိုင်တယ်တတိယနိုင်တယ်အဲ့ဒီဉာဏ်ကိုရတော်မူတယ်အဲ့ဒီဉာဏ်ရတော်မူထားတဲ့အတွက်ကြောင့်မို့နောင်ခါမှာမြတ်စွာဘုရားဟာအတိတ်ကသူ့သူ့ဘဝပြန်ပြန်ပြီးတော့ဟောတာလေရှိမရှိဘူးလားရှိတယ်နော်အေးအဲ့လိုဟောခဲ့တဲ့ဟာတွေကိုဘာလို့ခေါ်လဲဟမ် နောက်ဘဝဟာဒီပြန်နောက်ဘဝအကြောင်းတွေပြန်ပြန်ဟောတာကိုဘာလို့ခေါ်လဲဇတ်ဆိုခေါ်တာနော်အဲ့ဒီဇတ်ပေါင်းဘယ်လောက်ရှိတယ်950လောက်ရှိတယ်အမှန်ကတော့948ဇတ်ရှိတယ်ဒါမှမဟုတ် round တမှာယူထားပြီးတော့950လို့ပြောတယ်အဲ့ဒီ950မှာနောက်ဆုံး10ဇတ်ကိုဘာလို့ခေါ်လဲနော်ဇတ်ကြီး10ပွဲလို့ခေါ်ကောင်းပြီအဲ့ဇတ်ကြီး10ပဲဘယ်မှမြင်နိုင်လို့ဟမ်တို့เจ้าမှာရှိလားရှိပါရှိတယ်နော် ဒီနာယာမှာရှိတဲ့အဲ့ဒီဘာခေါ်လဲ tapestry ဒီရွှေကြည်တို့ကားကြဟာဒါချက်ကြီးဆယ်ဘွဲ့ကိုတရုတ်ဖော်ထားတယ်ချက်ကြီးဆယ်ဘွဲ့ကိုဗမာလူဗမာလူအတူကောက်မှတ်တာရှိတယ်ဘယ်လိုလဲကပြောချင်တာအဲ့ဒါတေဇသူနေမဘူးစံနာနာဝိဝေဆိုလို့စက်ကြီးဆယ်ပဲဒါလေးနှုတ်တရားလို့ထားကြဖို့ကောင်းတယ် နော်ဆိုသမ်းပါကံတေတတုနေမဘူစံနာဝိဝေပြောမှာတော့ပရိစ္ဆသုံးဘောကဒါမလို့ပေးထွက်သွားရင်မတတ်နိုင်ဘူးဒါလည်းဘုသူတာမမှတ်ဖို့ကောင်းတယ်တေဆိုတာကတေမိယစတေမိမင်းသားဆိုတော့ဒါကြားဘူးကြတယ်ဟုတ်လားစကားမပြောဘူးတော့နာနာနာနာပင်းတို့ဟန်ဆောင်တယ်ဇဆိုတာကစနစနကတော့ကာကြီးနှလုံးဆက်မရင်းနဲ့တလုံးနဲ့ဟုတ်လား လူတွေကဇနက်ကဇနက်ကနဲ့ခေါ်ကြတယ်အလွဲကြီးပဲတို့ဗမာကနှုတ်တက်လိုက်ရင်နော်မဟာဇနကတေဇသူ့ဆိုတာကပါလေသူဝဏတာမဒါကိုလည်းတို့ကဗမာသူ့ဝဏရှင်လို့ခေါ်တယ်ထားပါတော့ဒါကတော့တာမကိုအနောက်နိုင်ငံနီးနဲ့ထွက်တဲ့ခါကျရှာမစာမလို့ထွက်တော့အဲ့ဒီကနေရှံဖြစ်သွားတယ်သူဝဏတာမသူပြီးတော့ပါတော့နေ အဲ့ဒါတို့ဗမာနှုတ်တကနေလို့နှုတ်တယ်တော့နေပဲထားတော့နေမိမင်းစနိမိလို့ဆိုတယ်အမှန်ကတော့နော်အေးဒီသာသူနေပြီးတော့ပါတော့မမဆိုတော့ပါတော့မဟောတရာစာမဟောတရာဆိုတော့ကြားဘူးရလိမ့်မယ်ဟုတ်လားဒီသာသူနေမှာဘူးဆိုတာကရောဘူရိတတစာဒါငကားမင်းစာစံစန္ဒကုမာရစာဘူစံနာ နာရဒသနော်အရှိကတော့မဟာနာရဒကတ္တပသလို့ခေါ်တယ်နာရဒသပူဇာနာဝိဝိဒုရသဟုတ်လားဒါမလို့တို့ဗမာဝိဒုရလို့ပဲနှုတ်တယ်တချို့ကရာဂကိုရဖတ်ပြီးတော့ဝိဒုရလို့လည်းလုပ်နေကြတယ်အမှန်တော့ဝိဒုရနော်နောက်ဆုံးကဝေအဲဝိတ္တန္တရာနော်တာကြီးနဲ့ဆိုရင်ဝိတ္တန္တရာလို့အတန်ထွက်ရတယ် ဒါမှလို့တို့ဗမာတော့ဝေဒန်တရားပဲထွက်ကြတယ်ဟုတ်လားထားပါတော့အတန်တော့အမှန်မရသေးတယ်အောင်တက်ကြီးဆယ်ပဲဒီလောက်သိရင်မဆိုးပါဘူးနော်အဲ့တော့ဘာလို့တေသသူနေမဘူသနာဝိဝေအဲဒီတက်ကြီးဆယ်ပဲဒါနောက်ဆုံးဆက်ကြီးပဲဒီအာဝိတန္တရာမင်းဘဝကနေစုတည်ပြီးတဲ့နောက်ကျရင်ဘုရားလောင်းဟာတုပိတနတ်ပြည်မှာသွားဖြစ်တယ်အဲ့ဒီတုပိတနတ်ပြည်ကနေပြီးစုတည်တဲ့ခါကျတော့မေရောမာယာဝမ်းတိုင်းမှာဝင်စားတယ်ဟုတ်လား ပရိသန်တွေယူတယ်ပြီးတော့ဖွာလာပြီးတော့အခုဖျားဖြစ်တယ်ဆက်ပါတော့ဖျားဖြစ်ခံနေနေပြီတို့ကိုဖျားမဖြစ်သေးဘူးအေးအဲ့ဒီပထမယံလို့ခေါ်တဲ့ပထမပိုင်းမှာမြတ်စွာဘုရားဟာအဲ့ဒီအတိတ်ဘဝအမှာဖြစ်ခဲ့တဲ့အတိတ်မှာဖြစ်ခဲ့တဲ့ဘဝတွေမရေမတွက်နိုင်တဲ့ဘဝတွေကိုပြန်လည်ပြီးအောက်မေ့နိုင်တဲ့သိနိုင်တဲ့မြင်နိုင်တဲ့အဘိညာဉ်ဆိုတဲ့ဉာဏ်တော်ကိုရတော်မူတယ်ဒီဉာဏ်ကိုတာဝကတွေလည်းပဲရနိုင်တယ်တဲ့နော်ဘုရားမှရနိုင်တာမဟုတ်ဘူးဒီဉာဏ် တိဋ္ဌိတွေတော့မှရနိုင်တယ်နော်တိဋ္ဌိတွေလည်းပဲကုသံဇံဘိညာအားထုတ်ရင်သူတို့လည်းပဲရနိုင်တယ်ဗုဒ္ဓဘာသာမှရနိုင်တာမဟုတ်ဘူးဒါဒါငါပြောချင်တာဟုတ်လားဒါပေမဲ့လို့အတိုင်းတာချင်းတော့ကွာသွားတယ်အောက်မိတ်နိုင်တဲ့ဘဝဟိုဘာခေါ်မလဲ duration အတိုင်းတာကြတော့အဲတိတ်တိတွေကြတော့နည်းနည်းပေါ့မြတ်စွာဘုရားတပည့်သားတွေကြတော့သူတို့သူတို့လည်းပို့ပြီးတော့များများအောက်မေ့နိုင်တယ်မြတ်စွာဘုရားကြတော့ no limit ပေါ့အတိုင်းအတာမရှိ အောက်မေ့နိုင်တယ်အဲ့ဒီလိုတော့ကွာသွားတယ်ဒါမှမဟုတ်ဒီညံကိုဒီဇန်အစံရအောင်အားထုတ်ရင်ဒါဟိုဗုဒ္ဓဘာသာဝင်မှဖရာတစ်ဖက်မှရနိုင်တယ်လို့ဒီလိုမဟုတ်ဘူးဘယ်လိုပဲဖြစ်ဖြစ်အားထုတ်ရင်ရနိုင်တယ်ကောင်းပြီဒါကပထမယံပါပထမယံပြီးတဲ့နောက်ဘာယံလဲတန်းကောင်ယံလို့ခေါ်တဲ့အလယ်ပိုင်းအဲ့တော့မြတ်စွာဘုရားဆက်ပြီးတော့တရားအားထုတ်တယ် အားထုတ်တဲ့အဲ့ဒီအလယ်ပိုင်းကျတော့အပင်ញင်တစ်မျိုးကိုတခါရပြန်အဲ့ဒီအပင်ញင်ကိုတော့ဟိုလွယ်လွယ်မှတ်ရင်တော့ဒိဗ္ဗစက္ခုအပင်ញင်လို့ဒီလိုပဲဆိုဣတိတတပြောမယ်ဆိုရင်တော့ကိုသူကယထာကံမူပကအပင်ញင်လို့ခေါ်တယ်ဒိဗ္ဗစက္ခုကိုအခြေခံပြီးတော့မှယထာကံမူပကအပင်ញင်ကိုရတယ်အဲ့တော့တာမညလွယ်လွယ်ကူပြောလိုက်ရင်တော့ဒိဗ္ဗစက္ခုပေါ့ဒိဗ္ဗစက္ခုဆိုတာဗမာစကားနဲ့ဆိုနတ်မျက်စိပေါ့နော်နတ်မျက်စိဆိုတာနတ်တွေဟာ ဟိုအဝေးကြီးမှာရှိတဲ့ရိုးရိုးမျက်လုံးနဲ့မမြင်နိုင်တဲ့ဟာတွေကိုမြင်နိုင်တယ်အလွန်သေးငယ်တဲ့နီးနေပြီမလို့သေးကြလို့မမြင်နိုင်ဘူးရိုးရိုးမျက်စိနဲ့ဆိုသူတို့ကြတော့မြင်နိုင်တယ်ပေါ့လေအဲ့ဒီလိုမြင်နိုင်တဲ့ညာအခုမြတ်စွာဘုရားရတော်မူတဲ့ညာကြတော့အဲ့ဒီလိုတာမင်ညာမဟုတ်တော့ဘူးဘာကိုမြင်နိုင်တဲ့ညာရတာတော့ဆိုတော့အဲ့ဒီနတ်မျက်စိညာကိုအခြေခံပြီးတော့မြတ်စွာဘုရားရတဲ့ညာကတတ္တဝါတွေကံအားလျော်စွာထိုးထိုးဘဝတို့ ရောက်နေတာကိုမြင်တယ်နော်တခြားနည်းနဲ့ပြောမယ်ဆိုရင်တ attva တွေဘဝတစ်ခုကသေပြီးတော့နောက်ဘဝတစ်ခုဖြစ်နေတာအဲ့ဒါတွေကိုပိတ်ကားပေါ်မှာမြင်တယ်လို့မြင်တဲ့ဉာဏ်မြတ်စွာဘုရားရတော်မူတယ်အဲ့ဒီဉာဏ်နဲ့ရှုတယ်လေရှုလိုက်တဲ့အခါမှာတ attva တွေမြင်တော့အာဒီတ attva ဟာဒီဘဝကသေသွားပြီးတော့လူပြန်ဖြစ်သွားတယ်ဟာဒီတ attva ကသေပြီးတော့ဆိုတော့ငရဲကျသွားတယ်ဒီတ attva သေပြီးတော့နတ်ပြည်ရောက်သွားတယ်ဒါတွေအကုန်လုံးမြတ်စွာဘုရားကမြင်တော်မူတယ် အဲ့လိုမြင်တဲ့ခါကျတော့ဘာမှမြင်လာလို့ဆိုတော့ကံကံရဲ့အကျိုးသဘောတရားကိုပဲမြင်လာတာပေါ့။ဟာဒေသတော်ကဒီဒီဒီဘုရားတော်သူကမကောင်းတာတွေလုပ်တယ်နော်မကောင်းတာတွေလုပ်တဲ့အတွက်ကြောင့်မို့ဒီကောင်တည်သွားတဲ့ခါကျတော့ဟာအပင်ငရဲကြတော့ဟာဒေသတော်ကတော့သူကုသိုလ်ကောင်းမှုတွေလုပ်တယ်ဒါနတိလာပြုတ်လုပ်တယ်ဟာသူလူဘွားရပါတယ်သုံးဟုတ်ညတ်ပြီးဖြစ်သွားတယ်ဟာဒီတတ္တဝါကဇံရအောင်အားထုတ်တယ်ဗြဟ္မပြီးဖြစ်သွားတယ်စသည်ဖြင့်ပေါ့လေအဲ့ဒီလိုတတ္တဝါတွေဘဝတစ်ခုက သေပြီးတော့စုတည်ပြီးတော့နောက်ဘဝတစ်ခုမှဖြစ်နေတာတွေကိုမြင်နိုင်တဲ့ဉာဏ်ကိုတန်းခေါင်ရံမှာမြတ်စွာဘုရားရတော့ဒါကြောင့်မို့မြတ်စွာဘုရားဟောတော်မူတဲ့ကံကံရဲ့အကျိုးသဘောတရားဆိုတာကိုယ်တိုင်ဤကံသိမြင်ပြီးတော့ဟောတဲ့သဘောတရားထောက်ထားပြီးတော့ဟိုဟာထောက်ထားတရားထောက်ထားပြီးတော့သိရတဲ့ဉာဏ်မျိုးမဟုတ်ဘူးတချို့ကိုယ်တိုင်မသိပေမဲ့လို့ထောက်ထားပြီးတော့ ဟိုသိတဲ့အသိလေးရှိတယ်မဟုတ်ဘူးလားနော်အဲအခုမြတ်စွာဘုရားရဲ့ကံကံရဲ့အကျိုးကိုသိတဲ့ဉာဏ်ကအဲ့လိုဉာဏ်မျိုးမဟုတ်ဘူးတကယ့်ကိုဧကံမြင်ပြီးတော့သိတဲ့ဉာဏ်အဲအဲ့ဒီအဲ့လိုသိတဲ့ဉာဏ်ရတော်မူတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရဲ့ဟိုကံကံအကျိုးသဘောတရားဟာဟိုမြတ်စွာဘုရားမပေါ်ခင်ကဆရာကြီးတွေဘာသာရေးဆရာကြီးတွေ ဟောခဲ့တဲ့ကံကံအကျိုးသဘောတရားနဲ့ကွာခြားသွားတယ်မတူဘူးဒီကတကယ့်ကိုဟိုတိတိကျကျနဲ့အလွန်အသေးစိတ်မြတ်စွာဘုရားဟောထားတာရှိအေးထားပါတော့အဲ့တော့တန်းကောင်ရမှာဘယ်လိုညာကိုရလဲဟမ်တန်းကောင်ရမှာဒိဗ္ဗစက္ခုဆိုရယ်နော်ဗမာလိုပြောရင်နာမျက်စိဒါမှမဟုတ်ဒါဒါနဲ့သိမရသေးဘူးနော်ဘာလို့တတ္တဝါတွေကံအားလျော်စွာ ဘဝတစ်ခုကဘဝတစ်ခုရောက်နေတာတွေကိုမြင်တဲ့ဉာဏ်ပဲပြောကြပါဟုတ်လားအဲ့ဒီဉာဏ်ကိုရကောင်းပြီတန်ခွန်ဉာဏ်ပြီးသွားတဲ့ခါကျတော့ဉာဏ်ရနဲ့ချက်ဟိုဘက်ရောက်သွားဆက်ပြီးတော့တခါမြတ်စွာဘုရားအားထုတ်တယ်ပြောလိုက်တော့အလွယ်လေးနော်အခု6နိုင်ရထိုင်တာ6နိုင်တော့ကကြမကတာထားပါ6နိုင်ရထိုင်တာအခုဘယ်လောက်ရှိနေလဲနိုင်ပြန်တစ်ချက်ရှိနေပြီတင်းတင်းခွင့်မဖြတ်သေးဘူးကံတို့တို့အခုယောဂီတွေထိုင်တယ်တဏှာကြီးဆိုတော့တော်တော်လေးအဲကြိုးစားထိုင်ရတယ်ကောင်းပြီ အဲ့ဒီနှစ်ချက်ကျော်သွားပြီဆိုတော့ရှင်းတော့ကတော့ဒီနိုင်ပြန်နှစ်ချက်တွေပါလေမရှိပါဘူးဟုတ်လားဒါအခုခေတ်မှာပေါ်တဲ့ရေတွက်နီးတော့ကောင်းပြီအဲ့ဒီပစ္စည်းမယံလို့ခေါ်တဲ့နောက်ဆုံးယံကြတော့မြတ်စွာဘုရားပါလို့တယ်ပထမဟောဒီပဋိစ္စသမုပ္ပါကိုပဋိစ္စသမုပ္ပါကိုညံသက်ဝင်ပြီးတော့တခါတည်းအပြင်းပြင်းအဆန်းလှဆင်းခြင်းတော်မူတယ်ပဋိစ္စသမုပ္ပါဆိုတာတော်ကြကြတော့တွေ့သိလိမ့်မယ်ဟို အင်္ဂါဆိုတဲ့အစိတ်အပိုင်း12မျိုးရှိအဲ့ဒီ12မျိုးမှာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုမြတ်စွာဘုရားအာဘုရားအလောင်းတော်အဲ့ဒီဘဘအဲ့ဒီချင်းခါမှာဘုရားလောင်းမရှိသေးဘူးဘုရားလောင်းတော်ဟာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆင်ခြင်တော်မူတယ်အနုလုံပฏิလုံဆိုတော့အလျော်နီးရဖြင့်ဆင်ခြင်တယ်အပြန့်နီးရဖြင့်ဆင်ခြင်တယ်အဖြစ်နီးရဖြင့်ဆင်ခြင်တယ်အပြောက်နော်အပြက်နီးရဖြင့်ဆင်ခြင်တယ် အဲ့ဒီလိုဆင်ခြင်ပြီးတော့ကိုတဲ့အဲ့ဒီအင်္ဂါတစ်ခုတစ်ခုကိုပဲဝိပဿနာရှုတော်မူတယ်အနိစ္စဒုက္ခအနတ္တဆိုတဲ့သဘောမြင်အောင်ရှုတော်တစ်ခုတစ်ခုရှုရှုရှုရှုတော်အဲ့ဒီလိုအပြန်ပြန်အလန်လန်နဲ့ရှုလိုက်တာအချိန်မောင်းမကြီးမတွက်နိုင်ဘူးဆိုတော့စัจ java လာဂရေတသိန်းရှိတော့အဲ့ဒါလေးအတွက်ပါဆင်ကျင်တာဆိုတော့ဂရေပေါင်းများစွာနော်အချိန်ဂရေပေါင်းများစွာမြတ်စွာဘုရားဟာအာ ဒီပရိစ္ဆသမုပ္ပါကိုအပြန်ပြန်အလှန်လှန်ဆင်ခြင်ပြီးဝိပဿနာရှုတော်မူတယ်အဲ့ဒီဝိပဿနာရှုသည်ဤအဆုံး၌အာယုံတက်တော့မယ်တက်ခန္ဒီလေးမှာကပ်ပြီးတော့ဖျားဖြစ်တော့ဒါကြောင့်မို့တို့ကပြောတော့မြတ်စွာဘုရားဟာအဲဗာလဲကဆုံလပြည့်နေ့မှာဘုရားဖြစ်တယ်လို့ပြောတာအမှန်ကတော့ကဆုံလပြည့်နေ့ညလပြည့်ကျော်တည့်ရက် ရောက်ခဏီးကပ်ပြီးတော့ဖြစ်တာဟာကဆုံကဆုံလာပြီးနေ့မနေ့ပိုင်းဖျားဖြစ်တာမဟုတ်ဘူးနေ့လည်းပိုင်းဖျားဖြစ်တာမဟုတ်ဘူးအဲအဲဆုံလာပြီးနေ့ညဟိုဘက်อืมလာပြီးတော့တရက်ရောက်ခဏီးလေးဆိုကြပါလေအာယုံအာယုံအာယုံနဲ့တက်ရောက်ဖျားလည်းဖြစ်ပြီးရောပေါ့နော်အဲအဲ့ဒီလိုဖျားဖြစ်တယ်ရောက်တယ်ဖျားအဖြစ်သို့ရောက်ပြီးတဲ့နောက်မြတ်စွာဘုရားဟာဆက်ပြီးတော့ဒီဘောဓိပင်အောက်မှာပဲတခါ9ရက်နေပြန်တယ် တထိုင်နေနဲ့နေတာတဲ့နော်အထိုင်ရထိုင်မဖြစ်ဘူးနေပြီးတော့လည်းပဲอืมဘာကောမလဲအဲ့ဒီဆိုကုသလဘိကျော်တရက်ဖြစ်သွားပြီအဲ့ဒီတရက်နေ့ညကြတော့လည်းပဲထပ်ပြီးတော့လည်းဒါဒီပရိသတ်သမုပ္ပါဆင်းခြင်းပြန်နေအထက်အပြန်ပြန်လာနေဆင်းခြင်းအဲ့ဒီတော့လည်းပဲအကျိန်များစွာပေါ့လေဆင်ញင်နေပြီးတော့လည်းပဲအကျိန်များစွာဟောတော်မူခဲ့တယ်ဒါဒါဒီတရားကိုဒါကိုပထမအခြေခံအနေနဲ့ပရိသတ်သမုပ္ပါရဲ့သဘောလေးကိုဒါ ရာဇဝင်သဘောပေါ့ဒါလေးကိုနားလည်ထားရအဲ့ဒီလိုမြတ်စွာဘုရားဟာအချင်းချင်းအဖန်မှာဆင်ခြင် သုံးသပ်ပြီးတော့အင်္ဂါတစ်ခုတစ်ခုကိုပဲအနိစ္စဒုက္ခအနတ္တလို့ဒီလိုဝိပဿနာရှုပြီးတော့ဘုရားအဖြစ်သို့ရောက်လာဒါကြောင့်မို့ဒီတရားဟာဗုဒ္ဓဘာသာဝင်တွေအနေနဲ့အလွန်အရေးကြီးတဲ့လေးနက်တဲ့တရားဒါကိုနားလည်ဖို့လိုတော့ အဲ့ဒီဒီပရိစ္ဆသမုပ္ပါတရားကိုဟောတဲ့အခါကျတော့ကိုခုနပြောသလိုအင်္ဂါလို့ခေါ်တဲ့ဒီအစိတ်အပိုင်းပေါင်း12ခုရှိတယ်နော်အဲ့ဒီ12ခုကိုရေးလိုက်စမ်းပါဒီစက်ဝိုင်းမှာကြည့်လိုက်နော်ထိတ်ထိတ်ညာဘက်ကစပြီးတော့ကြည့်လိုက်ရင်ဘာတွေ့လဲအဝိဇ္ဇာဆိုတာတွေ့အဲ့ဒါအဲ့ဒါပထမတစ်ခုပဲနောက်တစ်ခုသင်္ခါရနောက်တစ်ခုအဲဝိညာဉ်နောက်တစ်ခုနာယုတ်နောက်တစ်ခု တလာယတနာနော်လာကြီးအဲနင်တို့နင်တို့လာကြီးနဲ့တာတွင်းချင်းနဲ့ကွဲမှာမဟုတ်ဟုတ်လားလူတွေတလာယတနာအဲပြီးတော့ဗါတော့ဖတ်တပြီးတော့ဝေဒနာပြီးတော့တဏှာပြီးတော့ဥပါဒံပြီးတော့ဥပါဒံပတ်တော်မှာရေးချပါမယ်နော်အဲဥပါမဟုတ်ဥပါအဲဟိုစာရေးတဲ့လူကရေးချချပြီးတော့လို့ဥပါဒံ နော်နောက်တစ်ခုပါလဲဘဝနောက်တစ်ခုဇာတိနောက်တစ် ခုအဲဇရာနဲ့မရဏကျတော့တွဲထားတယ်မှန်တော့ဇရာကတစ်ခုမရဏကတစ်ခုဒါပေမဲ့အဲ့ဒီနှစ်ခုကိုတစ်ခုလိုပဲသဘောထားတွဲထားအဲ့တော့အလုံးရည်လိုက်ရင်ဘယ်နှခုရှိလဲ12ခုရှိတယ်အဲ့ဒီအင်္ဂါ12ခုရှိတဲ့ပရိစ္ဆသမုပ္ပါကိုမြတ်စွာဘုရားဟောတော်မူတဲ့အခါကျတော့တခါတလေကျတော့မြတ်စွာဘုရားကအစကကင်လိုက်တယ်အဝိဇ္ဇာကအစကင်လိုက်တယ်အစဉ်တိုင်းသွားလိုက်တယ်သရမရဏထီအောင်ပေါ့လေဒါဒီဟိုဘက်ရှိသေးတဲ့သောကပြိတေဝါထားပါလား အဆုံးထိအောင်ဒီလိုဟောတဲ့အခါလည်းရှိတခါလေကျတော့မြတ်စွာဘုရားအလျက်ဖန်ကန်လိုက်တယ်အလျက်ကံပြီးတော့နောက်ပြန်ရတယ်အဝိဇ္ဇာရောက်အောင်ပြန်ပြီးတော့ဟောတယ်အဲ့လိုဟောတဲ့တုတ်တွေလည်းရှိတယ်တခါလေကျတော့နောက်ဆုံးကကန်လိုက်တယ်နော်တရာဘာနာလေးကန်ပြီးတော့ပြန်လိုက်တယ်အဝိဇ္ဇာရောက်တော့နော်တခါတလေကျတော့အလျက်ကံပြီးတော့အဲ့ဒီတရာမရဏရောက်အောင်ပြန်သွားသွားတယ်အဲ့ဒီဘာလဲ ခုနကငါပြောတာပဲဘယ်ဟာတော့အလဲကံပြီးပယ်သွားတော့အဝိဇ္ဇာသွားတာနော်အဲအခုဟာကအလဲကံပြီးတော့ရှေ့သွားတယ်ပေါ့သရဗရဏရောက်အောင်သွားအဲအမျိုးမျိုးကျွမ်းကျင်တဲ့ဟိုပရိသတ်သဘောပတရားကိုဘာခေါ်မလဲထုံးလို့ရှိရေလို့နှောက်ဆံမျိုးလို့ပေါ့ကျွမ်းကျင်တော်မူတဲ့မူတော့ခါကြတော့အမျိုးမျိုးဟောလို့ရအစအကံရပြီးတော့အဆုံးသွားတယ်အဆုံးအကံပြီးတော့အစအပြန်နဲ့အလဲအကံပြီးတော့အစအပြန်နဲ့အလဲအကံပြီးတော့အဆုံးသွားတယ်တချို့တုံးမှာအဲ့ဒါကြောင့်ပရိသတ်သဘောကအပြည့်စုံဟောတာမဟုတ် အဲတဝက်တစ်ပြက်ပါတော့ခုနကအလဲရကင်ပြီးတော့အစပဲပြန်သွားမယ်ဟုတ်လားအဲတော့မဟုတ်အလဲရကင်ပြီးတော့အဆုံးသွားအဲလိုအဲလိုအမျိုးမျိုးခေါ်တော်မူတဲ့တုတ်ဒီအဲတုတ်တင်မှာအဲ့ဒီပဋိစ္စသမုပ္ပါဒရားကိုအခုဒါတို့နားလည်နိုင်သမျှနားလည်အောင်လုပ်ကြရအောင်အဲ့တော့ပါဠိစကားလုံးနေကြီးဖြစ်နေတော့နည်းနည်းတော့ခက်တယ်ပေါ့နော်ကိုမသိတဲ့စကားလုံးမှတ်ရရင်အဲနည်းနည်းတော့ခက်တာဟုတ်လား အဲ့တော့ပထမဆုံးဘာလို့ပြေးတာတော့အဝိဇ္ဇာနော်အဝိဇ္ဇာဆိုတာဘာလဲဆိုတော့မသိမှုအမှန်မသိမှုဒါကိုအဝိဇ္ဇာလို့ခေါ်တယ်။တနည်းအားဖြင့်အမှားမှအယွင်းယွင်းသိမှုနော်ဒါကအဝိဇ္ဇာလို့ခေါ်တယ်။အနိစ္စဒုက္ခအနတ္တဖြစ်ပါရဲ့နဲ့ကိုကနေစ္စလို့ဒုက္ခလို့အတ္တလို့သိနေတယ်အဲ့လိုအတိမှဒါလည်းအဝိဇ္ဇာပဲ။အနိစ္စဒုက္ခအနတ္တကိုအနိစ္စဒုက္ခအနတ္တလို့မသိဘူး ဒါအဝိဇ္ဇာအေးအဲ့လိုမသိမှုကိုအဝိဇ္ဇာလို့ခေါ်တယ်အဲ့ဒီအဝိဇ္ဇာဆိုတာအမှန်ကတော့လောဘဒေါသမောဟဆိုတဲ့သုံးမျိုးထဲမှာမောဟကိုခေါ်တယ်နော်မောဟနဲ့အဝိဇ္ဇာဟာအတူတူပဲလို့ဒီလိုမှတ်ထားရအောင်လောဘဒေါသမောဟဆိုတော့ကြားဦးတဲ့လူများလိမ့်မယ်ထင်တယ်ဟုတ်လားကြားဦးကြလားကြားဦးတယ်နော်လောဘဒေါသမောဟမောဟဆိုတာ ဟိုဗမာစကားမှာဗမာလိုကျတော့မိုင်မဲတူတူတွေစသည်စသည်မျိုးဆိုတာမိုင်မဲတယ်ဆိုတာဟိုလူစိုးလူမိုက်လို့ဆိုလိုတာမဟုတ်ဘူးဉာဏ်မရှိတာကိုပဲမိုက်တယ်လို့ရှိရသုံးတယ်အင်္ဂလိပ်စကား fool ဆိုတာမျိုးလိုပဲဟုတ်တယ်မလားအင်္ဂလိပ်စကား fool ကလည်းဟိုလူတက်နေတဲ့လူမိုက်မျိုးပြောတာမဟုတ်ဘူးအဲ foolish ဖြစ်တာအေးအဲ့ဒါအဝိဇ္ဇာအဲ့ဒီအဝိဇ္ဇာကို အခြေခံအကြောင်းပြုပြီးတော့ဘာဖြစ်တယ်လဲဆိုတော့ သင်္ခါရဆိုတဲ့သဘောတရားတွေဖြစ်တယ်နော်အဲ့တော့ပထမဟာဒီအကြောင်းသူနဲ့ကရနောက်တစ်ခုဒီအကျိုးအဲ့လိုအကြောင်းအကျိုးအကြောင်းအကျိုးအကြောင်းအကျိုးဆက်ဆက်သွားလိမ့်မယ်ဟုတ်ပြီလားအဲ့တော့အဝိဇ္ဇာရှိလို့သင်္ခါရဖြစ်တယ်အဝိဇ္ဇာကို အကြောင်းပြုပြီးတော့သင်္ခါရဖြစ်တယ်အဲ့ညမှာအရေးကြီးကြီးမှတ်ဖို့ကပေါ့ပေါ့လေးပြောလိုက်တဲ့ခါကျတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ဒီလိုဒီလို ဒါဒီလိုပဲသုံးကြတယ်အဲ့တော့ဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ဆိုရဆိုဆိုရမှာအဝိဇ္ဇာကသင်္ခါရကို ထုတ်လုပ်လိုက်တာလို့ဒီလိုမမှတ်ရဘူးအဝိဇ္ဇာက create လုပ်လိုက်တယ်လို့ဒီလိုမမှတ်ရဘူးဒါအဝိဇ္ဇာရှိနေလို့အဲ့ဒီအဝိဇ္ဇာကိုအကြောင်းပြုအခြေခံပြီးတော့သင်္ခါရဆိုတဲ့သဘောတရားတွေဖြစ်တယ်အဝိဇ္ဇာကဖန်တီးပေးတာမဟုတ်ဘူးအဝိဇ္ဇာကဖြစ်အောင်လုပ်ပေးတာမဟုတ်ဘူးသို့တော့အဝိဇ္ဇာကဟိုအခြေအနေပေးတယ်ပေါ့ ဒီเจ้าမှာတို့ခုနေကြရတယ်ဒီเจ้าမရှင်တို့မနေနိုင်ဘူးအဲ့တော့တို့ဟာဒီเจ้าကိုအမိပြုပြီးတော့နေရတယ်အသက်ရှင်ရတယ်ပြောကြပါဦးဒါမှလို့ဒီเจ้าကြီးကတို့ကိုဖန်ဆင်းထားတာလားဒီเจ้าကြီးကတို့ကိုမွေးလိုက်တာလားဒီလိုမဟုတ်ဘူးဒါမှလို့ဒီเจ้าမရှိရင်တို့မနေနိုင်ဘူးနော်အဲ့လိုသဘောမျိုးပဲအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ဆိုတဲ့နေရာမှာအဝိဇ္ဇာကသင်္ခါရကိုထုတ်လုပ်လိုက်တာလို့ဒီလိုမမှတ်ရဘူးအဝိဇ္ဇာကိုအကြောင်းပြုပြီးတော့သို့မဟုတ်အဝိဇ္ဇာရှိနေတဲ့အတွက်ကြောင့်မို့သင်္ခါရဆိုတဲ့သဘောတရားတွေဖြစ်တယ်လို့ ဒီလိုမှတ်ရကောင်းပြီသင်္ခါရဆိုတာပါလေနင်တို့နင်တို့လူငယ်တွေနားလည်ကြလားသင်္ခါရသင်္ခါရနဲ့ပြောနေဘာဘာဘာလို့နားလည်လဲရောင်းနေဟမ်ရောင်းလဲမမြင်အေးအဖြစ်အဖြစ်နှမျိုးထွက်နေနော်ပြုပြင်စီရင်မှုဒါအောင်လဲသင်္ခါရလို့ခေါ်တယ်ခုနပြောပြောမမြဲဘူးဆိုတဲ့သဘောတရားလဲသင်္ခါရလို့ခေါ်တယ် အရင်လည်းအရင်လည်းပြောခဲ့ပူပါပြီဒီသင်္ခါရဆိုတဲ့စကားလုံးအကြောင်းဟုတ်လားဒါမှမဟုတ်လည်းထပ်ထပ်ပြောနေရတာပဲနော်မှတ်မိမှမထင်လို့ပြောတာပဲခုနေငါမှတ်မိတယ်လို့ပြောရင်ငါမပြောတော့ဘူးတခါကြည့်တော့ဆိုတဲ့ပုံကိုအဲဗမာလိုပဲပြန်ပြန်အင်္ဂလိပ်လိုပဲပြန်ပြန်ဘယ်လိုပြန်ပြန်တကလုံးတလုံးနဲ့ပြန်လို့ဘယ်တော့မှမရဘူး သူကအဓိပ္ပာယ်အမျိုးမျိုးရှိတော့ဘူး according to the context ဒီနေရာမှာဒီအဓိပ္ပာယ်ရှိတော့ဟိုနေရာကျတော့ဒီအဓိပ္ပာယ်ဟုတ်ချင်မှဟုတ်တယ်တမျိုးဖြစ်ချင်ဖြစ်တယ်အဲ့လိုအမျိုးမျိုးရှိတယ်ဒါကြောင့်မို့ခုနသူတို့ဖြေတာနှစ်ခုလုံးဟာအဝိဇ္ဇာဆိုတဲ့ပုတ်တမညအရာဆိုရင်ဟုတ်တယ်ဟုတ်လားဒါမှမဟုတ်အခုဒီမှာပါတဲ့သင်အဝိဇ္ဇာတဲ့သင်္ခါရနော်အခုဒီမှာပါတဲ့သင်္ခါရအရာလို့ဆိုတော့အခုပြောပြမှာဟုတ်လားဒီသင်္ခါရဆိုတာပြုပြင်စီရင်တတ်တဲ့သဘောတရား ဖန်တီးတတ်တဲ့သဘောတရားကိုလည်းသင်္ခါရလို့ခေါ်တယ်။ပြုပြင်စီရင်ခံရတဲ့သဘောတရားကိုလည်းသင်္ခါရလို့ခေါ်တယ်။ both active and passive အတိတ်တွေရှိတယ်။နော်သင်္ခါရဆိုတာဟိုရှင်းရှင်းပြောရင်လှုပ်တတ်တဲ့တရား။နောက်တစ်ခုကပါလေအလုတ်ခံရတဲ့တရားလှုပ်အပ်တဲ့တရားဒီလိုနှစ်မျိုးရှိတယ်။အခုအများနားလည်နေတဲ့သင်္ခါရသဘောပဲသင်္ခါရသဘောပဲလို့ပြောတဲ့ဟာကအလုတ်ခံရတယ်ဆိုတဲ့အတိတ်တွေနဲ့ပြောနေကြတယ် အကြောင်းတရားတွေကပေါင်းပြီးတော့ပြုပြင်စီရင်ခံရတယ်ဆိုတဲ့အတိတ်တွေကိုဆွဲပြီးတော့သင်္ခါရတရားသင်္ခါရတရားဆိုပြီးတော့ပြောတယ်။အဲ့လိုပြောတဲ့အခါမှာသင်္ခါရတရားဆိုတာဘာလဲဆိုရုပ်နာကိုပြောတာ။ရုပ်ဟာမမြဲဘူး၊နာဟာမမြဲဘူး။ရုပ်ဟာကာစိတ်ဥဒုအာဟာရဆိုတဲ့အကြောင်းအကြောင်း၄ပါးကိုဆွဲပြီးတော့ဖြစ်တယ်။နာငါလည်းပဲဟိုဝတ္ထုအာယုံစတဲ့အကြောင်းတွေဆွဲပြီးတော့ဖြစ်တယ်။အဲ့တော့အကြောင်းအကြောင်းတွေကိုဆွဲပြီးတော့ ဒီအကြောင်းတရားအလုံးပေါင်းစုံမှုကြောင့်ဖြစ်ပေါ်လာတဲ့တရားမျိုးကိုသင်္ခါရတရားလို့ခေါ်တယ်။အဲဒီသင်္ခါရတရားဆိုတာသူများကလှုပ်လိုက်လို့ဖြစ်လာတဲ့တရားဖြစ်တဲ့အတွက်ကြောင့်မို့သူကဒီနေ့ပြတ်တော့တာပဲဆိုတော့သင်္ခါရဟာမမြဲဘူးဆိုတဲ့အိဗယ်ပြောကြတယ်။ဒါတပ်ပိသင်္ခါရအနိစ္စလို့ဆိုတဲ့ဆိုတဲ့နေရာမျိုးမှာဒီသင်္ခါရဆိုရင်အဲ့ဒီဟာကိုယူရတယ်နော်။အခုလူတွေပြောပြောနေသင်္ခါရတရားသင်္ခါရတရားဆိုရင်အဲ့ဒါကိုယူရတယ်။သို့တော့အခုဒီ ဒီပရိစ္ဆသမုပ္ပါမှာကြတော့သင်္ခါရဆိုတာဘာလဲဆိုရင်ပြုပြင်စီရင်တတ်တဲ့သဘောတရားလောက်တတ်တဲ့သဘောတရားဆိုတာအဓိပ္ပာယ်ရှိသူကသူများကိုဖြစ်အောင်လုပ်သူများကိုဖြစ်အောင်လုပ်မယ်ဆိုတော့ဘာကိုဖြစ်အောင်လုပ်မှာလဲဆိုတော့သူရှိတက်လိုက်ရင်ဝိညာဉ်ဆိုတာရှိတယ်နော်ဝိညာဉ်ဆိုတာနောက်ဘဝမှာဖြစ်မဲ့စိတ်အဲ့တော့နောက်ဘဝကိုဖြစ်စေနိုင်တဲ့သဘောတရားမျိုးကိုဒီနေရာမှာသင်္ခါရလို့ယူရတယ် နောက်ဘဝကိုဖြစ်စေနိုင်တယ်ဆိုတာဘာလဲရှင်းရှင်းပြောရင်ကံကိုပြောတာကုသိုလ်ကံရှိတယ်အကုသိုလ်ကံရှိတယ်ကုသိုလ်ကံလုပ်တယ်ဆိုတော့လူပြည်နတ်ပြည်ရောက်တယ်ပြမတ်ပြည်ရောက်တယ်အကုသိုလ်ကံလုပ်တယ်အပေကြအေးအဲ့ဒါကြောင့်မို့အဲ့ဒီနောက်ဘဝကိုဖြစ်စေတတ်တဲ့သဘောတရားမျိုးကိုဒီနေရာမှာသင်္ခါရလို့ယူရတာဖြစ်တဲ့အတွက်ကြောင့်မို့သင်္ခါရဆိုတာရှင်းရှင်းပြောရင်ပါလေကံကိုပြောတာအဲ့ဒီကံက လွယ်အောင်ပြောရင်ကုသကံနဲ့အကုသကံနှမျိုးပဲရှိတယ်။ဒီပရိစ္ဆေသမုပ္ပါကျတော့ကံကိုသုံးမျိုးခွဲပြီးပြောထားတာရှိတယ်။အဲနာမည်လည်းရှိတယ်။အဲ့တော့အဲ့ဒါတော့မမှတ်ချင်သေးကြတော့နော်။ပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရဆိုပြီးတော့ရှိတယ်။ကိစ္စမရှိဘူးမမှတ်ချင်သေး။ဒါဆိုနင်တို့မှတ်ရင်ငါတကြဖြတ်ပြပြောရလိုက်ပုံညာပြီးသင်္ခါရဆိုတာဘာပဲအပုံညာပြီးသင်္ခါရဆိုတာဘာအာနိစာပြီးသင်္ခါရဆိုတာဘာပဲဆိုသွားလိုက်မှထွက်သွားလိုက်နော်။အဲ့တော့အေးအေးကမှတ်တာဘာလဲကုသကံအကုသကံ အဲ့ဒီကုသိုလ်ကံအကုသိုလ်ကံဆိုတာရှိလာရင်တဲ့အဲ့ဒီကုသိုလ်ကံအကုသိုလ်ကံကဒီတစ်ခါဒီနေရာကျတော့သူကထုတ်လုပ်တဲ့သဘောကိုပါလာပြီဟောအကြောင်းအကျိုးဆက်ဆံတာတစ်ခုနဲ့တစ်ခုမတူဘူးအဲ့ဒါအဲ့ဒါခွဲခြားပြီးနားလည်ဖို့သိအရေးကြီးတယ်ဒီအပိဋကသမုပ္ပါဒ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့အကြောင်းအကျိုးဆက်ဆက်ပုံကတစ်မျိုးသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်လို့ပြောတဲ့အကြောင်းကျိုးဆက်ဆက်ပုံကတစ်မျိုးဒါကြတော့သူကထုတ်လုပ်တဲ့အနေနဲ့ကိုဖြစ်စေတယ်ကံက အကျိုးပေးရအောင်ဟိုဝိညာဉ်ဆိုတဲ့သဘောတရားတော်ကြကြတာဒါပြောရအောင်အဲဒီဝိညာဉ်ဆိုတဲ့သဘောတရားဟာကံဆိုတဲ့သဘောတရားကြောင့်ဖြစ်တာကံဆိုတဲ့သဘောတရားကထုတ်လုပ်တာဒါ result အစစ်တယ်အဲ့ဒီလိုဆက်တော်မရှိဘူးဒါမျိုးတွေရှင်းခွဲခြားပြီးတော့နားမလည်ဘဲနဲ့ပရိစ္ဆသမုပ္ပါကြောင့်ရေးရင်ဘယ်လိုဖြစ်မလဲဟုတ်တယ်မလားဒါမှမဟုတ်ဟိုမလွယ်ဘူးဆိုရင်အဲ့ဒါပြောတာနော်အဲထားတော့အဲ့တော့ အင်္ခါရဆိုတာခေါ်ရပါတော့ကုသိုလ်ကံအကုသိုလ်ကံနော်ဒီကုသိုလ်ကံအကုသိုလ်ကံကပြုပြင်စီရင်တတ်တဲ့အတွက်ကြောင့်မို့နောက်ဘဝဖြစ်အောင်လှုပ်တတ်တဲ့အတွက်ကြောင့်မို့သူ့ကိုသင်္ခါရလို့ခေါ်တယ်အဲ့ဒီသင်္ခါရရှိလာရင်ဝိညာဉ်ဆိုတဲ့ဒီနေရာမှာဝိညာဉ်အရနောက်ဘဝမှာဖြစ်တဲ့အကျိုးစိတ်တွေစိတ်ဆိုတာအကျိုးစိတ်ရှိတယ်အကြောင်းစိတ်ရှိတယ်ကုသိုလ်စိတ်ရှိတယ်အကုသိုလ်စိတ်ရှိတယ်ဝိပဿနာစိတ်ဆိုတာရှိတယ်အဲ့ဒီမှာနောက်ဘဝဖြစ်တဲ့အကျိုးစိတ်တွေဟာ ဒီဘဝကဖြစ်တဲ့ဒီဘဝမှာဖြစ်တဲ့ကုသကံအကုသကံကြောင့်ဖြစ်ရတယ်နော်အေးဒါကြောင့်မို့ဝိညာဉ်အရာဘာကိုယူရလဲဆိုရင်နောက်ဘဝမှာဖြစ်တဲ့အကျိုးဖြစ်တဲ့စိတ်တွေကိုယူရတာအဲ့ဒီအကျိုးဖြစ်တဲ့စိတ်တွေဟာတကယ်ကိုကုသကံအကုသကံရဲ့ရစတယ်ဆိုတော့ဒီဘဝမှာကိုက တက်ပြီးနားလဲနတ်ပြည်ဆိုတာကောင်းတယ်ယမက်ပြည်ဆိုတာကောင်းတယ်ဖြစ်ဖို့ကောင်းတယ်ချမ်းသာတယ်ပေါ့လေဟုတ်လားဆိုတော့သိတယ်ဆိုတာပြီးတော့ကိုကနတ်ပြည်နောက်ဘဝဒီဒီဘဝနောက်ဘဝသွားရင်တော့နတ်ပြည်ရောက်ချင်တယ်ဗြဟ္မပြည်ရောက်ချင်ရောက်ချင်ရင်ဘာလုပ်ရမလဲနတ်ပြည်ရောက်တဲ့အကျင့်ဗြဟ္မပြည်ရောက်တဲ့အကျင့်ကျင့်ရတယ်အဲ့လိုကျင့်တဲ့အခါမှာကိုကဆရာကောင်းတမကောင်းနဲ့တွေ့တယ်လမ်းမှန်ညွန်ပြနိုင်တဲ့ဆရာနဲ့တွေ့တော့လဲအာကုသိုလ်ကောင်းမှုမင်းလို့နော် ဓမ္မပြည်ရောက်ချင်လဲဆန်းဆန်းဆန်းရအောင်အားထုတ်ဆိုတော့အဲ့ဒါတွေအားထုတ်အဲ့ဒီအားထုတ်ရင်အဲ့ဒီအားထုတ်ကြတွေအကုန်လုံးပါလဲသင်္ခါရခေါ်တော့ကုသိုလ်ကံတွေဖြစ်တယ်တခါတလေကြတော့လမ်းမှညွှန်ပြတယ်သူတို့ကိုယ်လည်းလမ်းမှမသိလို့လမ်းမှညွှန်ပြတဲ့ဆရာတွေနဲ့တွေ့တွေ့တဲ့ခါကျတော့အမင်းငါပြည်ဗြဟ္မာပြည်ရောက်ချင်ရင်စိတ်ကလေးတက်ပြီးတော့ပူဇော်လိုက်ကြက်ကလေးတက်ပြီးတော့ရစ်ပူဇော်လိုက်နော်လူတက်ပြီးတော့ရစ်ပူဇော်လိုက်စသည်ဖြင့်ပြောတယ် အဲ့တော့ तू ကဒါအဟုတ်မှတ်ပြီးတော့ဆိုတော့စိတ်တက်ရည်ပူဆောင်မယ်နဝတက်ရည်ပူဆောင်မယ်နော်လူတက်ရည်ပူဆောင်မယ်ဆိုတော့ तू လှုပ်တဲ့အလုပ်ကဘာဖြစ်နေလဲသူများအတက်တက်တဲ့အကုသိုလ်ကံဖြစ်နေတော့နောက်ဘဝတော့ရောက်တော့ရောက်တယ်ဗာမဲ့ तू ရောက်တဲ့ဘဝက तू လူကျင်တဲ့နတ်ဘဝမရောက်ဖဲနဲ့အပယ်ဘဝငရဲတိရစ္ဆာန်ပြိတ္တာ तू လူကျင်တဲ့အပယ်ဘဝရောက်တယ်အဲ့ဒါကြောင့်မို့သင်္ခါရဆိုတဲ့ကံကဝိညာဉ်ဆိုတဲ့ဒီနောက်ဘဝမှာ အကျိုးဝိပ္ပစိတ်တွေကိုဖြစ်စေအမှန်ကတော့ဒါရင်မကဘူးအဲ့ဒီသင်္ခါရကအဲ့ဒီစိတ်နဲ့အတူတကွကမ္မဇရုပ်ဆိုတဲ့ရုပ်ကိုလည်းပဲဖြစ်စေပဋိတန်တွေဟိုနေတယ်လို့ပြောတဲ့အခါမှာအဲ့ဒီပဋိတန်တွေနေတဲ့အခိုက်အတန့်မှာအခုအကျိုးဖြစ်တဲ့စိတ်ရယ်သူနဲ့အတူတကွရုပ်အနည်းငယ်ရယ်တပြန်နဲ့ဖြစ်ကြအဲ့ဒါကိုပဲအမှန်တော့ပဋိတန်တယ်လို့ခေါ် ဟိုကံကံအကျိုးပြောတော့လေကံကံအကျိုးတယ်ပါတော့နောက်ဘဝအကြောင်းပြောတော့အဲ့ဒါနည်းနည်းလေးပါတယ်နော်အေးအဲ့ဒီနောက်ဘဝမှာဖြစ်တဲ့ပဋိသင်္ဍီဆိုတဲ့စိတ်ဟာဝိညာဉ်ပဲအဲ့ဒီနောက်ဖြစ်တဲ့ဘဝင်စိတ်ဆိုတာဝိညာဉ်ပဲဒီဒီဒီရယူရတဲ့ဝိညာဉ်ပဲနောက်ဘဝဆုံးလို့သိရသုတိစိတ်ဖြစ်တယ်ဆိုတာဒီဝိညာဉ်ပဲအဲ့ဒါဒါကြောင့်မို့ဝိညာဉ်အဲ့ရဒီနေရာမှာအာဒီအကျိုးအကျိုးဖြစ်တဲ့စိတ်တွေကိုယူရတယ် နောက်တစ်ခုကတော့ဗာလိုက်နော်ဝိညာဉ်ကိုအမိပြု၍နာယုတ်ဖြစ်တယ်နာရယုတ်ရဖြစ်တယ်အဲ့တော့ဒီနေရာမှာနာဆိုတာဟောဝေဒနာသဘောတင်ညာသဘောသင်္ခါရလာပြန်ပြီကွာဒီတကလုံးကလာပြန်နော်သင်္ခါရသဘောသင်္ခါရကဒီဒီဒီဒီဒီနေရာကျတော့ဟိုစေတသိက်ဆိုတဲ့ဟာကြီးယူရတယ်ဟိုစိတ်စိတ်မဟုတ်တဲ့တခြားနံနေယူရတယ်ပေါ့ဒီလောက်ပဲမှတ်ထားရရနော် ဘာလို့ဆိုဝိညာဉ်ကစိတ်ဖြစ်နေဟာအဲဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဝိညာဉ်ကိုအမှီပြုပြီးတော့နာယုတ်ဖြစ်တယ်တနည်းအားဖြင့်ပြောမယ်ဆိုဝိညာဉ်နဲ့အတူတကွနာယုတ်ဖြစ်တယ်ဆိုတဲ့ခါကျတော့အဲ့ဒီနာအရာအဲ့ဒီစိတ်တိတ်ဆိုတဲ့သဘောတရားလေးယူပါလေအဲယုတ်ရတော့ဒါယုတ်တာတော့ကိုသိတဲ့ယုတ်တွေပေါ့နော်ဒါကြောင့်မို့ဝိညာဉ်ကိုအမှီပြုပြီးတော့နာယုတ်ဖြစ်တယ်အဲ့ဒီဟိုလွန်ခဲ့တဲ့အပတ်တော့ပြောတာပြောခဲ့တာမှတ်မိမယ်ဆိုရင် ပရိဒဏ်တွေဝိညာဉ်နဲ့အတူတကွနော်ပရိဒဏ်တွေစိတ်နဲ့အတူတကွစေတသိက်တွေဖြစ်တယ်ကမ္မစရုပ်တွေဖြစ်တယ်ဆိုအဲ့ဒီဟာတွေကိုဆိုလိုတာဟောဒီနေရာကျတော့ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတာတစ်ချိန်တည်းမှာဖြစ်နေရက်နဲ့တစ်ခုကိုအကြောင်းလို့ဆိုထားတယ်တစ်ခုကိုအကျိုးလို့ဆိုတာမြင်လားအကြောင်းကျိုးဆက်တဲ့ပုံမှာဘလောက်ဘလောက်နဲ့နဲ့တယ်လေနော်အဲ့လိုအဲ့လားလေးတွေကိုသိမှပရိစ္ဆသမုပ္ပါတကယ်သိလား ဟာဝိညာဉ်ဝိညာဉ်ကိုအမိပြုပြီးတော့နာယုတ်ဖြစ်တယ်ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတော့ဝိညာဉ်ကတစ်ချိန်မှဖြစ်လိုက်တယ်အဲပြီးတော့မှနာယုတ်ကတစ်ချိန်မှသွားဖြစ်တယ်ဆိုတော့ဒီလိုထင်တတ်ဟာဒီနေ့ကမှဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုရင်ဟာဒီဝိညာဉ်ကိုဝိဝိညာဉ်နဲ့အတူတကွဖြစ်ပြီးတော့တယောက်တစ်ခုကိုအကြောင်းတစ်ခုကိုအကျိုးလို့ဒီလိုဆိုတာတခါလေလည်းအတူတူဖြစ်ရတဲ့တယောက်ကပြတ်ထန်းတဲ့အတွက်ကြောင့်မို့သူ့ခေါင်းဆောင်ဖြစ်သွားတယ်ဟုတ်လားလှုပ်တော့အတူအတူတူပဲလှုပ်ကြဒါမှလို့ဟို ပြတ်ထန်းရလိုက်ပြီးတော့အရေးကြီးရလိုက်ပြီးတော့တယောက်ကခေါင်းဆောင်ဖြစ်ရတယ်တခြားလူတွေကနှောက်လိုက်ဖြစ်တယ်အဲ့လိုမျိုးပေါ့လေအဲ့ဒီလိုဝိညာဉ်ကိုအမိပြုပြီးတော့နာယုတ်ဖြစ်တယ်ဆိုရင်အဲ့ဒီဟိုစေတသိက်ဆိုတဲ့နာနေနဲ့တခြားယုတ်တွေဖြစ်တယ်နောက်တစ်ခုသွားတယ်ဆန်းနာယုတ်ကိုအမိပြုပြီးတော့တလာယတနာဖြစ်တယ်အဲ့တလာယတနာကျွန်တော်ခွာကြခက်တာပြောရဟမ်အာယတနာ6ပါးဖြစ်တယ်လို့ဒီလိုမှတ်ရ နော်အာယတနာ၆ပါးဆိုအာယတနာဆိုဘာလုံးတစ်ခါလာပြန်အဲ့တော့မျက်မျက်စိအကြည်ဓာတ်ဆိုတာရှိနော်မျက်လုံးထဲမှာရှိတဲ့မျက်စိအကြည်ဓာတ်အဲ့ဒါကိုအာယတနာလို့ခေါ်တယ်နားထဲမှာရှိတဲ့နားအကြည်ဓာတ်အဲ့ဒီအကြည်ဓာတ်ကလေးရှိလို့နားကြားတာအဲ့ဒီအဲ့ဒီအကြည်ဓာတ်ဆိုတဲ့သဘောတရားလေးရုပ်ရုပ်သဘောတရားလည်းမရှိရင်ကြားတာတို့ရှိမှာမဟုတ်ဘူးနားကနေနော်အဲ့ဒီနားအကြည်ဓာတ်မျက်စိနားပြီးတော့ပါလဲ နှာခေါင်းထဲမှာရှိတဲ့အကြည်ဓာတ်နော်အဲ့ဒီအကြည်ဓာတ်ရှိလို့တို့အနံ့သိတယ်ပြောပါတော့ရှာရှာမှာရှိတဲ့အကြည်ဓာတ်အဲ့ဒါအဲ့ဒီအကြည်ဓာတ်တွေရှိလို့တို့ငန်တယ်ပေါ့တယ်ခြူတယ်စသဖြင့်သိအရတာသိပြီးတော့ပါတော့ကိုမှရှိတဲ့အကြည်ဓာတ်ဒါကိုခန္ဓာကိုယ်တစ်ခုလုံးလုံးလုံးမှရှိအဲ့ဒီဟာရှိတဲ့အတွက်ကြောင့်ထိလိုက်ရင်ထိတယ်ဆိုတာသိတယ်အာကြမ်းတယ်ဟဲ့တရားဒီဒီဒီအတိအထွေအတိတွေ့ရနုညံ့တဲ့စသဖြင့်သိဘယ်နှခုရငါးခုနောက်တစ်ခုကတော့ဗာလဲဆိုစိတ် စိတ်ကိုလည်းပဲအာယတနလို့ခေါ်တယ်နော်အဲ့ဒီလိုအဲမျက်စိနာနှာခေါင်းရှာစိတ်ပေါ့နော်အဲ့ဒီအာယတနတွေကိုပြောလိုက်ရင်သူတို့သူတို့ ਨੇ ဘာခေါ်မလဲအဖက်ဖြစ်တဲ့ မျက်စိမျက်စိရဲ့မျက်စိနဲ့အဖက်ဖြစ်တာကဘာလဲမြင်စရာအဆင်းလို့ခေါ်တယ်မြင်စရာအာယုံပေါ့ဟာမြင်နိုင်တာပေါ့နားနားနဲ့အဖက်ဖြစ်တာကဘာလဲအတန်နှာခေါင်းနဲ့အဖက်ဖြစ်တာကအနံ့ရှာနဲ့အဖက်ဖြစ်တာကအရသာကိုယ်နဲ့အဖက်အဖက်ဖြစ်တာကအဲအတွေ့အထိစိတ်နဲ့အဖက်ဖြစ်တာကတော့တခြားအာယုံတွေပဲနော်အာယုံအများကြီးရှိတယ်အဲ့ဒီအာယတန6ပါးအလုံးပေါင်းလိုက်တော့12ပါးပဲဖြစ်တာအဲ့အဲ6ပါးဆိုတာကတော့ ဒီတစ်ခုလည်း6ပါးဟိုတစ်ခုလည်း6ပါးဆိုပြီးတော့6ပါးလို့ဆိုတာအဲ့တော့အာယတနာ6ပါးဟာနာယုတ်ကိုအမိပြုပြီးတော့ဖြစ်တယ်အဲ့ဒီနာယုတ်ကိုအမိပြုပြီးတော့ဖြစ်တယ်ဆိုဆိုတဲ့ခါမှာလည်းပဲခုနလိုပဲအတူတူဖြစ်ပြီးတော့လည်းကျေတူပြုတာလည်းပဲသူကတစ်ခုအမိပြုပြီးတစ်ခုဖြစ်တယ်လို့ဆိုတာတချို့ဟာကြပါဘာနဲ့တူလဲဟို၃ချောင်းတောက်ကလေးမျိုးတူတော့တုံးကြောင်းတော့ထောက်ထားတော့တယောက်တယောက်မှီပြီးတော့သူတို့ထောင်းတယ်ဒါတခုဆိုလိုက်ပြုတ်သွားတယ်အဲ့တော့ ဒီတစ်ခုကဟိုတစ်ခုကိုကျေးဇူးပြုတယ်ဟိုတစ်ခုကဟိုတစ်ခုကျေးဇူးပြုတယ်အချင်းချင်းကျေးဇူးပြုပြီးတော့တို့ကထောင်းနေတယ်နော်မလဲဘူးအဲအဲ့ဒါမျိုးပေါ့အဲ့ဒီလိုကျေးဇူးပြုတဲ့အနေနဲ့ပြုတာတွေလည်းအများကြီးရှိတယ်အဲ့တော့အဲ့ဒီကျေးဇူးပြုပုံပြုနည်းအပြည့်အစုံသိဖို့ကတော့ပဋ္ဌာန်းဆိုတာကိုတတ်မှရဟုတ်လားဒါမို့ပရိသတ်သမုပ္ပါခက်တယ်ဆိုတာအဲ့ဒါပြောတာအဲ့ဒီပဋ္ဌာန်းနည်းနဲ့ပရိသတ်သမုပ္ပါကိုနားမလည်သေးရင်ဒီလူဘလောက်စာစာအုပ်ကြီးတွေရေးနေနေဘလောက်တရားတွေဟောနေနေ ပရိစ္ဆသမုပ္ပါကိုပြည့်ပြည့်ဝဝနားလည်တယ်လို့မဆိုနိုင်ဘူးအဲ့ဒီဘယ်လိုအကြောင်းအကျိုးဒီဟာနဲ့ဟိုဟာဟာအကြောင်းအကျိုးဖြစ်ဖြစ်ဆက်ဆက်တယ်ဆိုတော့နားလည်တယ်သို့တော့ဘယ်လိုနည်းနဲ့အကြောင်းအကျိုးဖြစ်တာလဲဆိုတော့ဖြစ်ပုံဖြစ်နည်းကြတော့ပဋ္ဌာန်းဒေသနာတော်ကမှဖြည့်ရှင်းပေးလိုက်ဒီမှာပရိစ္ဆသမုပ္ပါဒေသနာမှာဒါမပြောတော့ဘူးပရိစ္ဆသမုပ္ပါကဘာနဲ့တူလဲဆိုတော့ဆိုတော့မောင်ရှင်နဲ့မောင်ကြီးဟာဆွေမျိုးတော်တယ် ဒီလိုပြောလိုက်မယ်နေကွာအဲ့ဒါမကောင်းသေးဘူးတားဖပြောကြတယ်နော်မောင်ဖြူနဲ့မောင်နီယာတားဖပဲလို့ပြောလိုက်အဲပထမဆွေမျိုးတော်တယ်လို့ပြောလိုက်မယ်ဒီဒါကဒါကအာပရိစ္ဆသမုပ္ပါမောင်ဖြူနဲ့မောင်နီယာတားအဖဟေးလို့ပြောလိုက်အဲ့ဒါကပဋ္ဌာန်းကြီးဝင်လာသူတို့ဆွေမျိုးတော်တာကဘယ်နည်းနဲ့တော်တာလဲအာတယောက်ကအဖေတယောက်ကတားအဲ့လိုတားအဖဖြစ်ဖြစ်ဆက်တွေ့တာအဲ့ဒီလိုကြည့်အောင်ပြောတာကဒါပဋ္ဌာန်းကြီးပြောနေတယ် အဝိတ်အခုနာယုတ်အမိပြုပြီးတလာယတနာဖြစ်တယ်ဟိုကဒါလောက်ပဲပြောလိုက်ပရိစ္ဆာသမုပ္ပါပဋ္ဌာန်းကြတော့အဲ့နာယုတ်ကနာယုတ်ကိုအမိပြုတော့တလာနာဖြစ်တယ်ဆိုတာပဋ္ဌာန်းဤအရာဘယ်လိုဆက်သွယ်မှုတွေဘယ်လိုဆက်သွယ်တဲ့ဤတွေနဲ့ဖြစ်တာအတူတူကဖြစ်ပြီးတော့ဖြစ်တယ်အချင်းချင်းကျေစုပြုပြီးတော့ဖြစ်တယ်စသည်ဖြစ်ပေါ်တယ်အဲ့ဒီလိုသွားအကုန်လုံးရှင်းပြနေအဲ့ဒီလိုနားလည်မှပရိစ္ဆာသမုပ္ပါကိုတကယ်ပြီးပြီးပေါ်ပါနားလည် ကြံထားပါတော့နော်အခုတလာကြတဏဆိုတဲ့အာတဏ6ပါးဟာဘာကိုအမိပြုပြီးတော့ဖြစ်တယ်လဲနာရုပ်ကိုအမိပြုပြီးတော့ဖြစ်တယ်အမှန်ကတော့ရုပ်ဆိုတဲ့အထဲမှာအာယတဏ5ပါးပါမတော့ဘူးလားပါသွားပြီနော်ရုပ်အာယတနာက၅ပါးရှိတယ်နာအာယတနာကတစ်ပါးရှိတယ်သို့တော့နာအာယတနာတော့နာဆိုတဲ့ထဲမှာပါဘူးဝိညာဉ်လည်းပါတယ်အဲ့ဒါနည်းနည်းတော့ရှုပ်တော့ပါဒါမှမဟုတ်အခုပြောတော့မမှတ်မိလေကိစ္စမရှိပါဘူးဟုတ်လားစိတ်တော့မပြည့်ချင်တော့ ကာလယတနာအကြောင်းပြု၍နောက်တစ်ခုဘာဖြစ်တယ်တော့ဖတ်တာတဲ့ဖတ်တာဆိုတာတွေ့ထိမှုတွေ့ထိမှုဆိုတာ contact ပေါ့လေအဆက်အသွယ်ဖြစ်မှုတွေ့ထိမှုကိုဖတ်တာလို့ခေါ်တယ်ကာလယတနာယတနာကိုအမိပြုပြီးတော့ဖတ်တာဖြစ်တယ်ဆိုတာဒါကတော့တိတ်တိတ်ခဲခဲရင်းရင်းတွေးနေကြမလို့ဘူးထင်တယ်မျက်စိဆိုတဲ့အာယတနာရှိတယ်အဆင့်ဆိုတဲ့အာယတနာရှိတယ်အဲ့ဒီအဆင့်ဆိုရဆိုတဲ့အာယတနာကမျက်စိရှိရောက်လာတဲ့ခါကျတော့ အဲ့ဒီနှစ်ခုဆက်သွယ်ဆက်သွယ်မှုပေါ်လာနော်အဲ့ဒီဟာကိုဘာလို့ခေါ်လဲဆိုတော့ဖတ်တာလို့ခေါ်တယ်ပြန်ပြောပြအောင်မျက်စိနဲ့အစင်းနဲ့တွေ့တဲ့အခါမှာဘာဖြစ်တယ်လဲဆိုရင်အမှန်ကမြင်တဲ့စိတ်ဖြစ်တယ်အဲ့တော့မျက်စိအစင်းမြင်တဲ့စိတ်အဲ့ဒီသုံးခုဖြစ်တယ်တဲ့ကြိုင်နဲ့ဖတ်တာဆိုတဲ့ contact အဆက်အသွယ်ဖြစ်မှုပေါ့လေနော် အဲ့ဒါကလည်းပဲဖြစ်တယ်ဆိုတော့ဖတ်တာဟာဘာကြောင့်ဖြစ်တယ်လဲဆိုရင်အဲ့ဒီသုံးခုပေါင်းစုံမှုကြောင့်ဖြစ်တယ်ဒါနလည်းဝင်ဖြစ်တယ်သူတို့သုံးခုပေါင်းစုံမှုကြောင့်ဖြစ်တယ်ဆိုတော့သူတို့သုံးခုပေါင်းစုံပြီးတော့နောက်နောက်တော်တော်လေးနေမှဖြစ်တာလားပေါင်းစုံတယ်ဆိုတာနဲ့ဖြစ်တာနော်ဒီဆုံးတစ်ခုကိုရိုက်လိုက်တယ်ရိုက်လိုက်ရင်ဘာဖြစ်လာလဲအတန်ထွက်လာအတန်ကရိုက်ပြီးမှထွက်လာလားရိုက်ပြီးတော့ကြမှာအတန်ထွက်တာလား မဟုတ်ဘူးတခါထိတယ်ဆိုထွက်တော့တာဟုတ်တယ်မလားအေးအဲ့တော့ဒီအတန်ဟာတခြားလက်ကတခြားစပွဲရတခြားနော်အဲ့လိုမျိုးလိုပဲမျက်စိကတိကြတစ်ခုအဆင်းကတိကြတစ်ခုသိတဲ့စိတ်ကတိကြတစ်ခုအဲ့ဒီသုံးခုပေါင်းလိုက်တဲ့အခါမှာဖြတ်ဖြတ်ဆိုဖတ်တာဆိုတဲ့သဘောတရားကလည်းပေါ်တယ်တပြိုင်နက်ပေါ်တာပဲပေါ်တာကတော့ဒါမှမဟုတ်သဘောတရားချင်းကွာတယ်ဒါမြတ်စွာဘုရားရဲ့တပ်ပင်ညုတ္တဉာဏ်တော်ဆိုတာဒါတွေပဲ တာမန်လူတွေဒါတွေနားလည်ဖို့ဆိုတာမဖြစ်နဲ့မြတ်စွာဘုရားမူတာဒီနန္တရားတွေထဲမှာဒါပါသဘောဒါပါသဘောဆိုတာသိတယ်အဲ့တော့အတူတူဖြစ်နေပြီမယ်လို့သူ့ဖန်ရှင်တဲ့သူရှိနော်ရုပ်မှာလွတ်လွတ်နေတဲ့ခါကျတော့တပြိုင်နက်အလွတ်လွတ်နေကြတာပဲအဲ့တော့တယောက်ကဆိုတော့စရေးဟာတယောက်ကပါတော့သူ့ဘက်ကအရာရှိတယောက်ကတော့အုပ်ချုပ်ရေးပါစသည်ဖြင့်ပေါ့သူ့အလုပ်ကလေးသူလုပ်နေတာတိုးတော့သူတို့ကတပြိုင်နက်တော့ခဏမှအလုပ်လုပ်နေကြတယ်ရုံတုံးနေမှာသူတို့ညီညီညာညာနဲ့ လုပ်နေတဲ့အချိန်ခါမှာဒီ business ဒီဒီဒီရန်တရားကြီးချောချောမုံမုံသွားနေတာဒီထက်ကတယောက်ယောက်ကအလုပ်လုပ်လို့မမှန်ဘူးဆိုရင်မမှန်တဲ့အလျောက်ဒီရန်တရားကြီးကကောင်းမှမသွားဘူးပေါ့နော်ထို့တူပဲအခုလိုစိတ်ဖြစ်ပေါ်တယ်ဆိုရင်အဲ့စိတ်နဲ့အတူစိတ်တိတ်ဆိုတဲ့သဘောတရားတွေဖြစ်ပေါ်တယ်အဲ့ဒီဖြစ်ပေါ်တဲ့စိတ်တိတ်တွေကအများကြီးဖြစ်နေတယ်လို့သူတို့ကတစ်ခုတစ်ခုတစ်ခုပါသူသူကိစ္စသူဆောင်ရွက်နေကြတာ တယောက်ကိစ္စနဲ့တယောက်ကိစ္စမရောက်သူ့လိုကိုကိုကမလုပ်ဘူးကိုလိုကိုသူကမလုပ်ဘူးအဲ့ဒီလိုဖြစ်တယ်အဲ့လိုဆိုတော့အခုဖတ်တာဆိုတဲ့သဘောတရားကခေါက်ကပြောတဲ့ဒီဒီဒီဘာခေါ်လဲအခန်းအာယတနာနဲ့နော်ဟိုဘက်ကအတိုက်အာယတနာလို့ပြောကြတယ်အခန်းအာယတနာနဲ့အတိုက်အာယတနာနဲ့တွေ့တဲ့အခါမှာစိတ်ဆိုတဲ့သဘောတရားဖြစ်ပြီးတော့အဲ့ဒီသုံးခုဖြစ်တဲ့အခါမှာဖတ်တာဆိုတဲ့သဘောတရားပေါ်လာတယ်အဲ့တော့မြင်တာအကြောင်းပြပြီးတော့ဖတ်တာပေါ်တယ် နော်ပြီးတော့ပါတော့ကြားတာအကြောင်းပြုတော့ဖတ်တာပေါ်တယ်နာနာအကြောင်းပြုတော့ဖတ်တာပေါ်တယ်စသဖြင့်၆မျိုးစုံလာနားလည်ကြပါဟုတ်ကဲ့လားအဲ့တော့ဖတ်တာသဘောဟာစဉ်းစားကြည့်ရင်လည်းအလွန်ထင်ရှားတယ်နော်ဘာကြောင့်လို့ဆိုရင်ညလုံးဆက်ကကြည့်ဘူးလားအမေးရမလို့ဝေါထားတယ်ဟုတ်လားကျိုးလမ်းလျှောက်တာကြည့်တော့ဘယ်နဲ့နေလဲဟမ်အသက်ထိတ်တယ်ဆိုတာမရှိဘူးလားအဲ့ဒါဖတ်တာသဘောဟုတ်ဟိုဟိုကကျိုးလမ်းလျှောက်လို့ကိုကလမ်းဟန်းနေတယ်မှာအသက်ထိတ်တယ်နော် ဓာတ်နဲ့ပေါက်တာကြည့်ရင်ငါပဲပုံပြီးထိတ်သေးဟာဟိုကျွန်တော်မှလက်ကြတာမှတိတ်တိတ်ကြမှာဒီမှာဓာတ်နဲ့ပေါက်တာနည်းနည်းလွဲသွားရင်တစ်ခါပြီးသွားရောအဲ့ဒီမှာကိုကလည်းဟန်းနေကြောက်တယ်အဲ့ဒါပါလဲဖတ်တာသဘောတရားတို့တို့စကိုင်းနေတဲ့ခါတော့စကိုင်းမှာကြက်ပစ်ကြီးရှိတယ်အဲ့ဒါညကျရင်တို့ကဆင်းဆင်းလာပြီးတော့ခွေးတွေစားအဲ့ခွေးဟာကြက်ပစ်နဲ့ရရင်မပြေးနိုင်တော့ခါရဖင်ကြိုးတဲ့ဆွဲတော့တာ ပြေးကိုမပြေးနိုင်တော့အဲဖတ်တာတဘောပဲဟိုဟိုဟိုဟိုရန်သူသိလာပြီဟုတ်လားရန်သူသိလာတဲ့ခါကျအလိုလိုပရလတ်ဖြစ်သွားလူတွေမှလည်းအကြောက်လွန်ဖြစ်မှာပဲမပြေးနိုင်ကြတာပါလေဖြစ်လို့ဒါထားပါတော့အဲ့ဒီလိုဖြစ်တာတွေဟာဖတ်တာသဘောတရားတွေလူတယောက်ခင်ပြီးစားနေဟမ်တရားပြီးစားနေတယ်ခင်တယ်ပြီးစားနေတယ်ကိုကအလကားနေနေတယ် အဲတရေဖြစ်တယ်သွားခြင်းဟုတ်လားအဲအဲ့ဒါလည်းဖတ်တာဖတ်တာရဲ့ manifestation တွေပဲအဲ့လိုစဉ်းစားခြင်းဖတ်တာသဘောရှင်းရှားတယ်နော်အေးဖတ်တာဆိုတာဟိုရိုးရိုးပြောတော့တွေးထီမှုလို့ဒီလိုပဲပြောတာဟုတ်လားအဲတွေးထီမှုဆိုတာမှတော့သဘောတရားတစ်ခုပဲတွေးထီခြင်းမျှကိုဖတ်တာခေါ်တာမဟုတ်ဘူးသူတို့သုံးခုဆုံချင်းကြောင့်ဖြစ်လာတဲ့သဘောတရားတစ်ခုကိုဖတ်တာခေါ်တာဒါဒါကိုဒီစာနားလည်သိခြင်းဒီဟာကအလွန်လွဲကြတယ်အင်္ဂလိပ်လိုရေးတဲ့စာအုပ်မှန်တယ်များကိုပြင်လွဲလာကြီးတယ်မလွဲတဲ့ဟာအလွန်ရှားတယ် Uh, the mere collision of these three things. Dada Mohu. Feeling. Huh? Feeling. No, feeling ကို feeling ကိုဝေဒနာပြန်တယ်။ဟုတ်သူတို့ဆိုသူတို့ပြောတာကတွေ့ချင်းတွေ့တွေ့တာလေးကဖတ်တာပဲဒီသုံးခုဆုံးတာဖတ်တာပဲလို့ပြောတယ်။ဒီသုံးခုဆုံးတာကြောင့်ဖြစ်လာတာဖတ်တာလို့မပြောဘူးအဲ့ဒါကိုဆိုလို့လား။ဟုတ်ကွက်လို့။အင်းအဲ့လိုဒါအပြီးတော့မှသဘောတရားကို နားမလည်လို့ဖြစ်တာဒါဗိဓမာမှာဒါတွေကတစ်ခုနဲ့တစ်ခုကတစ်ခုဟိုဘာကလဲတိဒတ်ထင်ရှားပြီးတော့နေတယ်တစ်ခုနဲ့တစ်ခုမရောနှောဘူးဒါဟုသူတို့ရောနှောဖြစ်သွားဆိုတော့တွဲဆုံချင်းဟာဖတ်တာပဲလို့ဒီလိုပြောပြောကြတာတွေးဆုံခြင်းဟာဖတ်တာမဟုတ်တွေးဆုံခြင်းကြောင့်ဖြစ်ပေါ်လာတဲ့သဘောတရားတစ်ခုအဲအဲ့ဒါမှဖတ်တာအဲကန့်ရှိတော့ကြောင့်တော့ဒါနဲ့ကြားနေဖတ်တာဖြစ်လာရင်တဲ့ဖတ်တာကိုအကြောင်းပြုပြီးတော့ဘာဖြစ်တယ်လဲ ဝေဒနာဖြစ်တယ်ဝေဒနာဆိုတာကောင်းတာခံစားတာရှိတယ်ဝေဒနာကခံစားမှုနော်အဲ့ဒါကောင်းတာခံစားတာရှိတယ်မကောင်းတာခံစားတာရှိတယ်ကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးအလေအလတ်ခံစားတာရှိတယ်ဒီသုံးမျိုးကိုဘာလို့ခေါ်လဲဝေဒနာလို့ခေါ်တယ်တခါလေစိတ်ထဲမှာပျော်တဲ့ဟာဖြစ်တယ်တခါလေဝန်းနေတာဖြစ်တယ်စိတ်ဆိုးတာဖြစ်တယ်ဟာတခါလေကျတော့ပျော်တာလည်းမဟုတ်ဘူးစိတ်ဆိုးတာလည်းမဟုတ်ဘူးဒီလိုပဲအလေအလတ်မှာဖြစ်တယ်ဆက်ခံစားမှုအဲ့ဒီခံစားမှုဟာအများအားရှိစိတ်စိတ်စိတ်မှာပါတာကြည့် အဲ့ဒီခံစားမှုသဘောတရားကလည်းပဲဖတ်တတ်နဲ့အတူတူကဖြစ်တော့တာအဲ့ဒီခံစားမှုမှာရုပ်ခန္ဓာကိုယ်ကိုဆွဲပြီးတော့ဖြစ်တဲ့ခံစားမှုရှိတယ်ရိုးရိုးနံသဘောတရားဆိုတော့ဆွဲပြီးတော့ခံစားမှုလည်းရှိတယ်ခံစားမှုဆိုတာအမှန်ကစိတ်ထဲမှာရှိတဲ့သဘောတရားဒါလည်းသတိထားစေချင်တယ်ဝေဒနာဝေဒနာလို့ပြောလိုက်တဲ့ခါကျတော့စိတ်ကဒီရုပ်ထဲရောက်ရောက်သွားတယ်ဟုတ်တယ်တရားထိုင်တဲ့ခါလဲတို့ကပြောလို့ရှိတယ်မဟုတ်လား မင်းဝေဒနာပေါ်လာရင်မှတ်ရတယ်ဝေဒနာကိုဆိုအဲ့ဒီဝေဒနာဆိုတာအမှန်ကဒီမှာနားနေတာနားနေတဲ့ရုပ်ကိုဝေဒနာခေါ်တာမဟုတ်ဘူးအဲ့ဒီနားနေတဲ့ရုပ်ကို experience လုပ်တယ်နာမ်သဘောတရားကိုဝေဒနာလို့ခေါ်တယ်ဒါကြောင့်ဝေဒနာမှတ်တယ်ဆိုရင်နာမ်သဘောတရားကိုမှတ်တာလို့ဒီလိုအောင်မှတ်ရတယ်ရုပ်သဘောတရားကိုမှတ်တာမဟုတ်ဘူးဒါမှလို့နာရကဒီမှာရှိနေတော့စိတ်ကဒီဟာစိုက်မှတ်နေတော့ဒီရုပ်သဘောတရားကိုမှတ်နေတယ်လို့စိတ်ကထင်တာ ရုပ်သဘောတရားမှတ်တာမဟုတ်ဝေဒနာရှုတယ်ဆိုရင်ဒါနာမ်သဘောတရားကိုမှတ်တာထို့တူပဲကောင်းတာလေးခံစားနေရတယ်နော်ဟိုဗာလဲနူးနူးညံ့တဲ့အဲထိုင်ကုန်ပေါ်မှာထိုင်နေရတယ်သို့မဟုတ်ဘိုးဖဲဂရီဘာစတဲ့နူးညံ့တဲ့အဝတ်ကလေးဝတ်နေရတယ်ဆိုတော့ဒါကောင်းတဲ့တွေးကြည့်မှုဒီမှာရှိတယ်အဲ့ဒါလည်းပဲဒါဝေဒနာပဲအဲ့တော့ဘာပဲဖြစ်ဖြစ်ခံစားမှုကိုဝေဒနာခေါ် ခံစားမှုကကောင်းသောခံစားမှုရှိတယ်မကောင်းသောခံစားမှုရှိတယ်အလေအလတ်ကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးရှိတယ်အမျိုးမျိုးရှိတယ်ဒါဒါသုံးမျိုးသလုံးလည်းပဲအာကိုတို့တွေ့ဘူးကြတာကြီးပါပဲအဲ့ဒီအဲ့ဒီစိတ်ထဲမှာဖြစ်တဲ့နော်ခံစားမှုသဘောတရားကိုဝေဒနာလို့ခေါ်တယ်အဲ့ဒီဝေဒနာဟာဖတ်တာဆိုခုနတွေ့ထမှုရှိလာရင်သူကလည်းပေါ်ပေါ်တော့တာပဲမပေါ်ဘဲမနေဘူးတာကြီးကောင်းပြီဝေဒနာပြီးတော့ပါလာလေတဏှာတဲ့တဏှာဆိုတာ လူကျင်ကပ်မဲ့တာတဏှာခေါ်တယ်အာတို့ဗမာစကားမှာကြတော့တဏှာဆိုတဲ့စကားလုံးကတိတ်မကောင်းလောက်နော်ဆိုင်မလို့စာစကားမှာတဏှာဆိုတာလောဘတာပဲဘာမှမဆိုဘူးဒီလူလောဘကြီးတယ်လို့ပြောတာနဲ့တဏှာကြီးတယ်လို့ပြောတာနဲ့အမှားတော့သဘောတရားချင်းအတူတူပဲဒါပေမဲ့ဗမာစကားမှာတော့မတူဘူးနော်အဲ့တော့အခုကစာသဘောတရားအနေနဲ့မင်းတို့နားလည်ကြပေါ့ဟုတ်လားအေးတဏှာ တဏှာဆိုတဲ့ပုတ်ရဲ့ဟိုဘာခေါ်လဲတက်ရဲ့အ내ကတော့မွတ်တိတ်ခြင်းမွတ်တိတ်ခြင်းဆိုတာသိကြလားဟမ်ဆာကိုပြောတာနော်ရေငတ်တာကိုပြောတာ thirst အဲဒါကြောင့်မို့ငတ်လို့လည်းသုံးလားငငတ်ရေကြလို့သုံးလားရှိတယ်မဟုတ်လားနော်တိတ်ပြီးတော့ဒီလူကလောဘကြီးရင်တွေ့တာမှုတွေများနေရင်ငငတ်ရေကြလို့ပဲနွားငတ်တဲ့ကောင်ငတ်နေတော့နွားရေရဲရောက်ခါကျရေတအားတောက်တော့တာပေါ့အဲ့လိုမျိုးတော့ပြောကြတာရှိတယ်အဲ့ဒီလို ဆာလောင်မှုကိုတဏှာလို့ခေါ်တယ်။ဆာလောင်တယ်ဆိုတာဒါတင်စားသုံးတာပေါ့လူချင်းတာပေါ့တွေ့တာတာပေါ့အဲ့ဒီတဘောတွေဒါကြောင့်မို့ဘယ်လိုဟာမျိုးပဲဖြစ်ဖြစ်လူချင်းတာတဏှာလို့ပဲဒါခေါ်နိုင်တယ်နော်ဒါကြောင့်မို့ဒီပစ္စည်းကိုလိုချင်တဲ့ဒီပစ္စည်းလိုချင်တဲ့ဟိုပစ္စည်းလိုချင်တဲ့ဒီပစ္စည်းပေါ်မှာတွေ့တာတဲ့ဟိုပစ္စည်းပေါ်မှာတွေ့တာတဲ့ဒါလည်းတဏှာပဲဒီပုဂ္ဂိုလ်ပေါ်မှာတွေ့တာတဲ့ဟိုပုဂ္ဂိုလ်ပေါ်မှာတွေ့တာတဲ့ဒါလည်းတဏှာပဲ တိရကြမ်းတမ်းတဲ့အလိုတွေရှိတဲ့ဒါလည်းတဏှာပဲအားလုံးလူကျင်တာမှန်သမျှအာဆွဲလန်းတွေ့တာမှန်သမျှတဏှာလို့ခေါ်ရတယ်နော်အဲအဲ့ဒီတဏှာဆိုတာရှင်းရှင်းကတော့လောဘပဲလောဘကိုပဲတဏှာလို့ခေါ်တယ်လောဘနဲ့တဏှာဆင်းတော့နေမယ်နော်အဲ့ဒီတဏှာဆိုတဲ့သဘောတရားဟာဝေဒနာကိုအကြောင်းပြုပြီးတော့ဖြစ်တယ် ကောင်းတာလေးခံစားရတယ်ဆိုတော့အဲ့ဒီကောင်းတာလေးကုံသွားမှာမစိုးရိမ်ဘူးလားနော်ကောင်းတာလေးခံစားနေရင်ဒါလေးကုံသွားမှာစိုးရိမ်တော့ကကိုကသူ့ပုံမှာဆွဲလန်းမှုဖြစ်တယ်ပေါ့ဒါဖြင့်ဝေဒနာကမကောင်းတဲ့ဝေဒနာလည်းရှိတယ်မကောင်းတာခံစားတော့တဏှာဖြစ်နိုင်လားဖြစ်နိုင်ဘူးလားမင်းတို့နားနေတော့တဏှာဖြစ်လားဟမ်အာဖြစ်တာဘောဘယ်နဲ့မဖြစ်ရ နော်နာတာကြိုက်တာတော့မဟုတ်ဘူးပေါ့နာတော့မနာတာကြိုက်တာဟုတ်လားကိုယ်မှာဒုက္ခဝေဒနာဖြစ်တော့ချမ်းသာကိုကိုကတုံ့ကြတယ်အဲအဲ့ဒါကြောင့်မို့အဲဒီဒုက္ခဝေဒနာကိုအကြောင်းပြုပြီးတော့လည်းပဲတဏှာဆိုတာဖြစ်နိုင်တယ်ကြကြဖြစ်တာတော့မဟုတ်ဒုက္ခဝေဒနာကိုစွဲမယ်နေတာတော့ပဲဟုတ်မလားဒုက္ခဝေဒနာကဘယ်သူမှမကြိုက်ဘူးနော်ဒါကြောင့်တခုနားလိုက်ညံညံတောက်ချင်တယ်အဲ့တောက်ချင်တယ်ဆိုတော့ဟာဒီပင်လျင်တဏှာပဲအဲဒါကြောင့်မို့ဒီ ဆင်းရဲနေအဲချမ်းသာနေတော့လည်းဒီချမ်းသာတာလေးကိုဆွဲလန့်လို့တဏှာဖြစ်တယ်ဆင်းရဲနေပြန်တော့လည်းချမ်းသာတာကိုမျှော်လင့်တောင်းတလို့တဏှာဖြစ်အဲဒီအကောင်းဆုံးမဟုတ်တဲ့ဝေဒနာကြတော့လည်းအကောင်းဝေဒနာလို့ပဲသဘောထားရတယ်အဲ့ကြလည်းတဏှာဖြစ်နေတယ်တခါလေကြတော့အဲ့လိုဟိုအလေအလတ်ဖြစ်နေတဲ့ဟာလေးကိုသဘောကျနေရလဲရှိသေးတယ်နော်တရားထိုင်တဲ့ခါတော့ဘာလို့မှအဲ့လိုမျိုးလုံးဖြစ်တတ်တယ်ဟာ ဟိုတန်းဆွဲလန်းမှုလည်းမရှိဘူးတက်နှစ်တက်မှုလည်းမရှိဘူးစိတ်ဆုံးဖို့တို့ဘာလို့လည်းမရှိဘူးဟိုဘာကောင်းလဲအလဲအလတ်မှဖြစ်နေတော့ဆိုအဲ့လိုသဘောတရားလေးကိုကိုယ်စိတ်ထဲကသဘောကျနေတာနော်အေးအဲ့လိုဆွဲလန်းနေလည်းဗလားတဏှာဖြစ်တယ်အဲ့ဒါကြောင့်မို့ဝေဒနာကိုအကြောင်းပြုပြီးတော့တဏှာဖြစ်နိုင်တယ်ဆွဲလန်းမှုတာတွယ်မှုခင်တွယ်မှုနော်ကံကြီးမှုလိုချင်မှု တောင်းတမှု ဒါတွေအကုန်လုံးတဏှာလို့ပဲခေါ်တာလောဘတဏှာအဲ့ဒီတဏှာဆိုတာဖြစ်လာရင်တဏှာရဲ့နောက်ဘာဖြစ်တယ်လဲဥပါဒံဆိုတာဖြစ်ဟမ်ဥပါဒံဥပါဒံဆိုတာဘာလဲဟာဟမ်ဥပါဒံအေးတို့ဗမာဗမာစကားသုံးလားအမေရိကန်နေတော့ဗမာစကားတွေလည်းတိတ်မသုံးကြတော့တဲ့ပြောရတာခက်တယ်ပေါ့ဟမ်ဥပါဒံကြောင့်ဥပဖြစ်တယ်လို့ဘာလို့ပြောတဲ့စကားလေးတွေရှိဘူးလား ရှိတော့ရှိတယ်ဒါလူငယ်တွေကကြားနေမှာကြားဘူးတော့ဆွဲလန်းတယ်ဆွဲလန်းတယ်ဆိုမှတော့ပြင်းထန်တဲ့တဏှာကိုဥပါဒံခေါ်တယ်တဏှာကဒါတော့မပြင်းထန်လေဘူးဒီတဏှာဒီပင်ပြင်းထန်တဲ့အခြေအဆင့်ရောက်သွားပြီဆိုတော့ဥပါဒံလို့ခေါ်ရတယ်နော်အဲဟိုတဏှာအခိုက်အတန့်တော့မင်းလွတ်မယ်ဆိုလွတ်နိုင်သေးတယ်ဟာဥပါဒံအခိုက်အတန့်ရောက်သွားပြီဆိုရင်မလွတ်နိုင်တော့ဘူးတခါ အသေးသာခံမယ်ဆိုတဲ့သဘောမျိုးပေါ့ဟိုဖားမြမွေပါဇာတဲ့ရောက်တော့ပြန်မထွက်တာမထွက်တော့တာလို့ပဲအဲ့ဒီလိုဖြစ်သွားရင်ဒါဥပါဒံလို့ခေါ်တယ်အဲ့ဒီလိုမဖြစ်သေးလို့သူ့ရဲ့အာနေသေးတယ်ဆိုရင်ဒါကိုတဏှာလို့ဒီလိုခေါ်ရတယ်အဲ့ဒီဥပါဒံဆိုတာဆွဲလမ်းမှုဟိုလိုချင်မှုကိုသာဥပါဒံခေါ်တာမဟုတ်အယူမှားတာကိုလည်းဥပါဒံလို့ခေါ်တာနော်ဟို မြဲတဲ့သဘောတရားမဟုတ်တာကိုမြဲတယ်လို့ဆွဲလန့်နေတယ်ချမ်းသာတဲ့သဘောတရားမဟုတ်တာကိုချမ်းသာလို့ဆွဲလန့်နေတယ်အတ္တမဟုတ်တဲ့သဘောတရားကိုအတ္တလို့ဆွဲလန့်နေတယ်အဲ့ဒီလိုမှားတဲ့အယူနဲ့လည်းပဲဆွဲလန့်လို့ရတယ်ဒါကြောင့်ဥပါဒံလို့ပြောလိုက်ရင်နှစ်ခုမှတ်ရနော်တစ်ခုကဘာလို့တဏှာလောဘနောက်တစ်ခုကမိစ္ဆာဒိဋ္ဌိဟာအေးအဲ့ဒီနှစ်ခုမှာတစ်ခုခု ပြုတ်အားကြီးတဲ့ဟာတစ်ခုခုဟာဥပါဒံအဲ့တော့တဏှာကိုအကြောင်းပြုပြီးတော့ဒီနှစ်ခုဒီနှစ်ခုစလုံးဖြစ်နေတယ်လောဘကိုအကြောင်းပြုပြီးတော့ဒီနှစ်ခုစလုံးဖြစ်နေလောဘဟာအားသိနေသေးရင်တဏှာခေါ်မယ်အားကြီးလာပြီဟိုဘာကလဲမလွတ်နိုင်တော့ဘူးဆိုတဲ့အချိန်ကျရင်ဥပါဒံခေါ်မယ်အဲဒိဋ္ဌိမိစ္ဆာဒိဋ္ဌိနဲ့ဆွတ်လိုက်ရင်လည်းပဲဘယ်တော့မှမလွတ်တော့ဘူးကွာဟမ်မိစ္ဆာဒိဋ္ဌိနဲ့စကားပြောကြည့်ပါလားဟုတ်လား ။ तू ကလည်းသူ့ဟာသူဘယ်တော့မှမလွတ်တော့ဘူးဘယ်လောက်ပြောပြောမရတော့ဘူးအများဆုံးဆွဲကန်ထားတာဆုပ်ကန်ထားတော့အဲ့ဒါဥပါဒံခေါ်တယ်။အဲ့ဒီဥပါဒံဖြစ်ပြီးတဲ့နောက်ဆိုရင်ဘာဖြစ်ဘာဖြစ်မလဲဘဝဆိုတာဖြစ်မယ်။အဲ့ဒီဘဝမှာတော့နည်းနည်းလေးမှတ်เสียရရှိဘဝဆိုတာမှာနှစ်မျိုးရှိတယ်ခုနသင်္ခါရတော့ပြောခဲ့သလိုပဲ